ဟောတဲ့တရားတွေဖန်ထားတဲ့အမှန်တွေကလည်းမပြတ်မသားတချို့ဖြစ်နေတာနဲ့အခုပြတ်သက်သားကလည်းအမှန်ရအောင်မကြဘူးတဲ့ပုဂ္ဂိုလ်တွေလည်းကြားရအောင်ဘုရားပြီးတော့ဟောပါတယ်ဟိုတုန်းကတော့ညာသုံးညအကျဉ်သုံးညဟောလိုက်တာဆိုတော့ဝါဆိုရှင်ကလည်းပဲသိမပြည့်စုံပါဘူးတော်ရုံပါပဲအခုတခါတော့ အခုဝါဇောလာကြီးနေကစပြီးလာပြည်တိုင်းလာပြည်တိုင်းအဲဒီတဝါသွင်းနေမဟုတ်ပါဘူးနောက်လည်းဝါတော့ဝါကျွတ်သွားတဲ့တရားတရားမဆုံးနဲ့ဟောနေအောင်မှနောက်တော့ဝါသွင်းနဲ့ရောက်ရှင်လည်းရောက်လာမယ်အဲဒီဝါသွင်းနဲ့စတဲ့တရားတွေဝါဆွဲဝါဆိုမြတ်စွာဘုရားကြီးဝါဆိုရှင်နဲ့စတဲ့တရားတွေဟောရအခု1335ခုဝါဇောလာကြီးနာရီကတော့နေ့ 2နာရီနဲ့10မိနစ်လို့ဆိုတော့2နာရီ10မိနစ်ကျင်အစရတယ်ဟောရမြတ်စွာဘုရားဝါဆိုတော်မူတာ45ဝါ45နှစ်ရှိပါတယ်အဲဒီ45နှစ်အချင်းချုပ်ကိုဆောင်မလို့ကြတဲ့ပပါတိရာဝိမတာဝေတဝါစီရှုပြစ်တန်သူနဲ့ကိုကုစကားဟောဘာနာဝေစာစေကအာရာသာသာ၌တဝါစီညရာဝိတာတိ သုမာနဝေဝါနစေနှင့်ဆုံးကဲလေးပြာသာဝမဆုံးဝါဝေလူသည်ဆောင်းဖို့အကျဉ်းလေးဒါလေးဆောင်းလာလို့ရှင်မြတ်စွာဘုရား45ပါးဘယ်ဘယ်မှာဝါဆိုရဲဆိုတာသူယူအချင်းသိရပါတယ်သူကျုံနားမလည်မှာကြောင့်အောင်နာမှာအပြည့်ထည့်ပြောထားတယ်ရှိပါတယ်အဲ့ဒါကြည့်ရရင်သူကသိနေပါတယ်ဖပါဆိုတာပထမကဗာရာဏသီကြီးမှာပထမဝါမိဂရာဝန်တော့ ဝါဆိုသတင်းသုံးတော်မူသည်စသည်အောက်မှာရှင်းထားတယ်နားမလည်ကြတာမရှိပါဘူးဒါပေမဲ့တော့အဲ့ဒီပထမဘာရဏစီမှာဝါဆိုတော်မူခြင်းအကြောင်းရင်းကစပြီးတော့ဟောရနိုင်တယ်ဒါဒီကနေ့ဒါတော့ပြီးတော့မှာရပြီးအောင်တော့ဟောရမှာလာတော့မှာပထမဝါတဝါပြီးအောင်တော့ဟောရနိုင်တယ်အဲဒီတည်းမှာမဆရာသားဆရာတွေလည်းအများကြီးရှိပါတယ်ရှင်းပြရှင်းသုံးဆရာတွေလည်းအများကြီးပါလား 45ဝါအတွင်းမှာတရားတွေဟောတယ်ဆိုတော့မြတ်စွာဘုရားဟောထားတဲ့ပိဋကသုံးပုံအကုန်ဟောရမှာအကုန်ဟောရမှာဖြစ်နေတယ်။ဒါပေမဲ့လို့ကြည့်ပြီးတော့ဟောရမှာပေါ့လေဒါတွေအကုန်ဟောနေတယ်ပြီးမလို့တော့မြတ်စွာဘုရား45နှစ်ဟောတာဘုန်းကြီးတွေ45နှစ်ဟောလို့ပြီးမှမဟုတ်ဘူးသူစားပြီးတော့တော်ရုံနဲ့ကြည့်ပြီးတော့ဟောရမှာမြတ်စွာဘုရား၄သင်္ချင်းတဲ့ကဘာရသိန်းကာလပတ်လုံး ပါဠိတော်တွေဖြည့်ပြီးတော့နောက်ဆုံးဘဝသရောရဏမင်းကြီးမေရောမာယာတို့ရဲ့သားတော်သိဒ္ဓရာမင်းသားဖြစ်လာခဲ့တယ်အဲဒီသိဒ္ဓရာမင်းသားဖြစ်ကဒါကြောင့်နေ့ရမရတော်ရာဒေဝီဆိုတဲ့မင်းသမီးနဲ့လက်ထပြီးတော့ရှင်နာစီစိန်နေအာသာ၃ဆောင်ခဲ့တယ် အကြောင်းတွေက29နှစ်တိုင်အောင်73နှစ်လောကီစည်းစိမ်တွေခံစားပြီးတော့နေခဲ့တယ်အဲဒီကနေပြီးသူဝသူနာသူသေးယဟန်ဆိုတဲ့နမိတ်ကြီးလေးပါမြင်ပြီးဩရနာရသေရတဲ့လောကထဲမှာမအိုမနာမသေးတဲ့တရားကိုရှာမယ်ဆိုပြီးတော့တောထွက်ခဲ့29နှစ်မှာသာကြ29နှစ်သဘာဝကြီးတယ် ဥပ္ပစာလဆိုလို့ရှိရင်ဒီလိုပုဂ္ဂိုလ်တွေမှာဝယ်တို့ဒီဂရီတို့တွေရအောင်လို့ပညာတွေလိုက်စာကြိုးစားနေတဲ့အရွယ်ရှိသေးတာပဲငယ်လေးရှိသေးတာပဲလွယ်ကောင်းလေးပဲအဲ့ဒါတလောကလုံးရဲ့ကောင်းစားရေးအတွက်လောကီရှိစဉ်တွေအကုန်လုံးစွန့်ပြီးတော့တောထွက်လာခဲရင်လည်းတောထွက်ကိုရခဲရင်ပါလေ မြတ်စွာဘုရားအလောင်းတော်လို့မိမိတို့ရှိစုမဲ့စုကံကုန်အာယုန်နဲ့စွန့်ပြီးတော့ဒေါထရမယ်ဆိုရင်ဒေါထရတဲ့ပုဂ္ဂိုလ်ကြီးရှားပါလိမ့်မယ်ရှားတယ်နာကိုရှားတယ်စွန့်နိုင်ရပါဘူးကိုယ်နေရာလေးကိုစွန့်ဖို့တော့ခဲရင်တော့အဲဒါနဲ့20ခုနှစ်ဒေါထပြီးတော့တရားရှားမိခဲ့တယ်တရားရှားမိတဲ့နေရာမှာ ဘယ်လိုကျင့်ရမယ်ဆိုတဲ့လမ်းစဉ်ကစောစောကရှိထားတာမဟုတ်ဘူးကာလတော့ရာကျင့်စဉ်သာဟုတ်တွေပါလေဆိုတာရှိတာမဟုတ်သေးဘူးဟိုခေဟိုကာလကသူခေကာလရောက်ဘာသာတရားတွေတော့ရှိမှာပေါ့လေဇမနာတွေဝေရာကျမ်းတွေပါလေတော့ရှိမှာပေါ့ဇမနာတွေကအလေးမြတ်ပြီးဝေရာကျမ်းတွေတော့ရှိမှာပဲအဲ့ဒါတွေကတော့ဟိုချင်းလာချင်းပြင်းချင်းကင်းအောင်လို့ပြည့်စုံစေနိုင်တဲ့တရားတွေမဟုတ်ဘူးဆိုတာ အဲတော့ဟိုရင်းနာချင်းသိချင်းကင်းစင်နိုင်တဲ့တရားကကျမ်းစာတွေကဟိုလုံးကမရှိသေးဘူးဒီတိုင်းတော့ထွက်ပြီးတော့သွားတော်ထဲမှာကျင့်ပြီးတော့ကိုယ်တိုင်ကျင့်ပြီးတရားကြမယ်ဆိုပြီးဖွဲ့သွားတယ်အဲဒီတော့ကသင်္ချာကျော်သောတဲ့အာလာရယသိတို့ဥရကယသိတို့ဆိုတာရှိပါတယ်အာလာရယသိကသမာဘ9ပါးရတယ်တဲ့ဥရကယသိရဲ့တရားဖြစ်ကြတော့ ရာမဆိုတဲ့ရသေးကြီးကသမဘာ၈ပါးလုံးရနောက်ဥဒကရသေးလည်းနောက်ကြတော့သူလည်း၈ပါးလုံးသမဘာ၈ပါးလုံးရအဲဒီဌာနတွေမှာလည်းတရားသွားစုံစမ်းညှိယူပြီးတော့မြတ်စွာဘုရားအာထုတ်လောကီသမဘာတွေတခဏချင်းမကြခင်အတွင်းရတယ်လို့ဆိုပါတယ်ဒါပေမဲ့လို့ဒီလောကီသမဘာတွေကကိုရင်းနာချင်းသိချင်းကင်းစင်နိုင်တဲ့တရားမဟုတ်လို့ဘုရားလောင်းတော်ကဒီသမဘာတရားတွေသွန်းပြီးတော့ ကိုယ်ပိုင်သိညာနဲ့တရားအသစ်တွေလိုက်ပြီးတော့ရှားကြတယ်ဥရဝေလာတော့မှသောင်းနှစ်တန်ရင်ဒုက္ခရစီယာကျင့်တွေကိုလည်းကျင့်ခဲ့ဒါတွေကတည်ပြီးသားတွေမရှိရတဲ့ကျင့်ရင်ဟောပြီးသားတွေမို့မပြောရင်လည်းမစုံမနေဘူးလို့ခေါင်းစဉ်လေးကြောက်ပြောနေတာဒုက္ခရစီယာကျင့်ဆိုတာသောတဲ့ဝင်တဲ့တွေထုတ်ပြီးတော့ဒီမောင်းကျင့်တဲ့အကျင့်ဒါလည်းပါပါတယ်ဇာဟာရတွေ ကြော့ကြော့ပြီးတော့နောက်ဆုံးပဲကျုပ်လက်တကောလောက်ပဲကျုပ်ကလေးလက်တကောလောက်ဆိုတော့နှစ်ဆုံးသုံးဆုံးသုံးဆုံးလေးဆုံးလာလောက်ရှိမှာပေါ့အဲဒီနေ့ကိုအဲ့ဒါလောက်နဲ့သုံးဆောင်ပြီးတော့နေခဲ့တယ်တဲ့။ဒါအရာတွေဖြတ်ကျင်တဲ့သဘောပါပဲ။လုံးလုံးမဖြတ်တာလေးတခုပဲကြီး။အဲတောင်းနေကြလို့ဘာမှတရားသူမရတော့အဲ့ဒီကျင်ဟာကျင်မှာမဟုတ်ဘူးဆိုပြီးတော့ဒါဆွန့်ပြီးတော့နောက်အာနာပါနနဲ့ တရားနှလုံးသွင်းအားထုတ်ဇာသမာဘတ်တွေရတယ်လို့ဆိုပါတယ်နောက်ဆုံးကြတော့သုဇာတာရဲ့ငနာနိုစွမ်း40ကိုလို့ဖုံးပေးပြီးအဲဒီနေ့မှာသမာဘချမ်းသာဖြင့်သမာဘတရားတွေသမာဘချမ်းသာဖြင့်သင်ကုန်စေပြီးတော့ညနေပိုင်းအခုဗုဒ္ဓဂရာလို့ခေါ်တဲ့အရာကြီးက ညောင်မင်းကြီးရှိပါတယ်ဗောဓိညောင်မင်းကြီးအဲဒီဗောဓိညောင်မင်းကြီးအောက်မှာလမ်းကလှူလိုက်တဲ့မျက်စစ်စုပ်ကြံကျဲပြီးတော့ဗောဓိညောင်မင်းရဲ့အရှိဘက်မှာကြံကျဲပြီးတော့အဲဒီမြဲခင်းပေါ်မှာမြတ်စွာဘုရားအလောင်းတော်သရင်သုံးထိုင်နေပါတယ်မြဲခင်းမြတ်တာဟိုမြတ်မှာရသေးတယ်သူတို့ထိုင်ကြနေရပါပဲ တတိယနေရာကကောင်ဟိုကမြတ်စိတ်ကတန်းအဲ့ဒါရှင်းပြီးတော့ထိုင်တယ်အဲ့ဒါကျွတ်ကျွတ်ကြနေရတော့ယရနာခုနပါးချင်းပြီးတော့မလင်ကြီးဖြစ်လာတယ်ဒီလိုလည်းပဲရှင်းရောက်ပြီးတော့ရေးကြပါတယ်ဆိုတော့လည်းကျန်းကခိုင်ခိုင်လုံလုံတွေရတော့ဒီအချင်းလိုပဲပါလာပါဘုရားဝင်တဲ့တရားကမြဲရှင်းပဲပြောတော့ဒီယရနာတွေဘာတွေမပြောပါဘူးယရနာလည်းလိုပုံမရပါဘူးယရနာတွေကာမဂုဏ်တွေစွန့်ပြီးတော့ထွက်လာတာ ထိုင်ကြည့်ုံတော့ပဲလုံမှာပါပဲအဲဒီမှာဘယ်နေ့တုန်းဆိုလို့ရှိရင်ကဆုံလားပြည့်နေညာတဲ့ညာဘူးရံအဲဒီကနေပြီးတော့ထိုင်ထိုင်ပြီးတော့တရားမလုံးအားထုတ်လို့တို့တို့ကြောင့်ရှိရပြောဥပါဘူးဘုရားသံလေးခါတုတ်တရားတွေနဲ့ပါနေပါလေတော်တော်ကြည်ကြည်ပြည့်စုံလို့ပါနေပါလေအဲဘုဗေနိဝါဒညာညာဥရမှာဘုဗေနိဝါဒညာ ၎င်းညာမှာဒိဗ္ဗစကုညာများရပြီးတော့သစ္စည်းမနောက်ဆုံးဖြစ်တဲ့ညာမှာမနဲ့လင်းအာကြီးညာနနာရီကျော်ကျော်လောက်ကပေါ်အဲဒီကစပြီးတော့နည်းလင်းပြီးပြီးနောက်ဆုံးညာခေါ်အဲဒီမှာပရိသသမုပ္ပါတရားတော်များလည်းနှလုံးသွင်းဆင်ခြင်ပြီးခန္ဓာ၅ပါးတို့ရဲ့ဥရိယဝေယအဖြစ်အပျက်ကိုယူဝိပဿနာယူပြီးတော့အရိယာမဉ္ဇဏ်နဲ့ဝိပဿနာဉာဏ်နဲ့အရိယာမဉ္ဇဏ်နဲ့စဉ်းတိုင်းတက်ပြီးတော့ ဘုရားမြတ်စွာဘုရားဖြစ်လို့ရောက်တော်မူသည်တဲ့။ဒါရွှေကကျေဟောပြီးသားတွေသံဃာတုတ်တရားတွေနဲ့ပါတယ်။အဲဒီဘုရားဖြစ်တဲ့ခါကာလမှာမြတ်စွာဘုရားနှလုံးသွင်းဆင်ခြင်တော်မူမလေးတော်ဒီကနေ့ဟောဥမှာသင်နေတာတော့အခုသင်္ဒုတော်ရုပ်ပွားတွေကိုယ်ဝယ်တဲ့ခါကာလအနေကစားတင်တယ်အနေကစားတင်တယ်ဆိုတော့အဲဒါတွေသံဃာတော်ရဲ့ရုပ်ဖတ်ပြီးပူဇော်ရတာပဲ။ ။ညစွာဘုရားဘုရားဖြစ်သူရောက်တဲ့အခါကာလမိမိရည်ရွယ်ချက်တွေအောင်မြင်ပြီးတော့သွားလို့ဝါမျက်ဝမ်းသာတို့စိတ်နှလုံးပြင်ဥဒန်းကျူးတယ်။နေကဇာတိသန္တာရံသန္တာဝိတံအနိတိတံသဟကာရံကဝေတံတောဒုက္ခဇာတိကုဏကုဏံသဟကာရကဒိဋ္ဌောတိကုဏကေယနာဂာတိ သာဘာတိဖာတုကဘေဃာကကုတံဝိသင်္ကတံဝိသင်္ကာရကတံစိတ်တံတနာနံဆရာမိစကားသတ်သွားပြီလားနှလုံးသွင်းသိနေလားနှုတ်တော်ကမယုတ်သေးဘူးနှလုံးသွင်းသိနေတယ်တဲ့စိတ်ရှင်ဥဒန်းကျူးတယ်နေပေါင်း2500ကျော်က2500ဆိုရင်တော်တော်ကျော်ပါလိမ့်မယ် ပြိနိဗ္ဗာန်သံသီရဏယူလာတဲ့သက်ကြီးက1300အဲ1000ဟိုဘောဇာသက်ကြီးညမအသုံးသက်ကြီးက1335ခုအဲဒီထဲမှာ1100 80နဲ့နှစ်ခုရောထရမှာပါ အဲဖြစ်တဲ့နဲ့ခုရောလိုက်တော့50နဲ့မှ50နဲ့နဲ့နဲ့ငါးနဲ့ပေါင်းတော့ခွန်သုံးနဲ့ရှင်းနဲ့ပေါင်းတော့တက်တက်ခွန်ခု2500နဲ့တက်ခွန်နဲ့တက်ခွန်နဲ့နည်းမြောက်ရှင်း2500တက်ခွန်နဲ့နည်းမြောက်အဲဒီရင်ကပြိနိဗ္ဗာန်စာရင်က40နဲ့5နှစ်ထည့်လိုက်တော့45 သက်ခွန်ထဲမှာ45ခရိုင်တော့လေးကျန်နဲ့ငါသက်ခွန်ထဲမှာလေးကျန်နဲ့ငါဆိုတော့ခွန်နဲ့ခွန်နဲ့ခွန်နဲ့ငါနဲ့မဟုတ်ခွန်နဲ့ငါနဲ့ပေါင်းတော့7နှစ်အဲ90 60 60နဲ့ပြည့်อืม 2500နဲ့2500နဲ့62နှစ်အဲ့ဒါလွန်ခဲ့တဲ့2562နှစ်ကာလကမြတ်စွာဘုရားဘောဓိဝင်အောင်ယရနာဘောဓိဝင်အောင်သဝဆုပ်တွေထိုင်တော်မူပြီးတော့ဘုရားမလုံးမအားထုတ်ဆရာဖြစ်တော်မူပြီးအဲ့ဒီခါတော့ဒီလောကရကိုမျက်နှာမူပြီးတော့ဆိုရယ်ဒီရကအနောက်မှာပြီးတော့ဘုန်းကြီးတို့အရှိတ်တော့မျက်နှာမူရပါတယ်မြတ်စွာဘုရားအရှိတ်မျက်နှာမူပြီးတော့ ရားဖြစ်တဲ့ကြောင့်အဲ့ဒီခါမှာဒီအနေကသာတိသမ္မာရံသန္နာဝေသံအာနိတိတံစသည်တဲ့တရားကာထာတွေစိတ်နှလုံးတော်ဖြင့်ဆင်ခြင်ပြီးဥဒန်းကျူတယ်အဲ့ဒီမြတ်စွာဘုရားတမားတဲ့စိတ်နှလုံးတော်ဖြင့်ဆင်ခြင်ပြီးဥဒန်းကျူနေကိုအဲ့ဒီညိုကြသိကောင်းတယ်ဒီလိုငယ်ငယ်တွေကဒီကဒါနတဲ့သဘောကျတယ်အဲ့ဒါကြတယ်ဟာတဲ့တော်တယ်ဘယ်သူမှမရှိဘူးဘယ်နာအခေါ်မရှိဘူး တရားတစ်ပါးတဲ့တစ်ပါးတဲ့တရားတွေနှလုံးသွင်းပြီးတရားတွေအောင်မြင်သွားလို့ဝမ်းမြောက်ဝမ်းသာနဲ့စိတ်ဖြင့်ဥဒန်းကျူးနေဖို့ဆိုမနာကြီးညိုကြကောင်းတယ်ဒါကကြီးညိုအောင်ခွင့်ရဒီကသာလေးအ내ကလေးပြေဦးမှာအ내မပြေတော့ဒီကဓမ္မတွေကမသိနေကဇာတိသန္တာရံသန္နာဝိသံအာနိတိတံ သဟကာရံကဝေတံတောဒုက္ခဇာတိဘုနာဘုနံဘုနာဘုနံဖမန္ထတာဇာတိဘဝတိဖြစ်ရခြင်းသည်ဒုက္ခဆင်းရဲလာစွာ၏သက္ကသက္ကဘဝတိဖြစ်ရတာဆင်းရဲတယ်။ဘာဖြစ်လို့ဆင်းရဲတော့ဖြစ်လို့ရှိရင်ဒီနေ့ကျအိုရလိမ့်မယ်။ဒီနေ့ကျနားလိမ့်မယ်။ဒီနေ့ကျကြွေးရလိမ့်မယ်။ဘုမနာမသေးရမပြီးဘူး။ ဒါကကောင်းတဲ့ဘဝတွေမကောင်းတဲ့ဘဝတွေဆိုတော့ယောဒနာအိုနာသိရတာမဟုတ်ဘူးသူတော်ဘာတွေပါလို့ချလို့လည်းသိရသူတော်ဘာကစားလို့လည်းသိရဘဝတွေအများကြီးပါပဲအနာဆင်းရဲကြားတဲ့ကိုဆင်းရဲစိတ်ဆင်းရဲတွေကလည်းအများကြီးစားရတော့ရနေထိုင်ရအဆင်းမပြေလို့ဆင်းရဲတာတွေကလည်းအများကြီးတဲ့ဒီဆင်းရဲတွေဘယ်ကလာတော့ဆိုဘဝအသိသိမိလို့ လေးလေးညာကြည့်ပြီးစဉ်းစားလိုက်ရင်ကလေးလေးဒီဘဝရောက်လာပြီဒီတော့ဒီဘဝမှာတွေ့ရမယ်ဆင်းရဲတွေတွေ့ချတော့မှပဲလို့စဉ်းစားကြည့်သနာကြသိကောင်းတယ်အဲဆင်းရဲရမိပါတွေကမွေးလာတဲ့ကလေးလေးသာသနာကြကောင်းနေသူမိပါတွေလည်းဆင်းရဲသူလည်းဆင်းရဲချတော့မှပဲစဉ်းစားကြည့်သနာကြမှန်ကောင်းတယ်သူနေစိတ်သာလာတယ်သူပြည့်လာရင် လူကြီးတွေဆင်းရဲတယ်လို့ဆင်းရဲကြတော့မှာပဲလို့စဉ်းစားလိုက်ရင်သနာကြောင့်နာကောင်းပါလေကလူဘဝလူဘဝတွေဆင်းရဲတဲ့ဘဝတွေအများကြီးရှိပါသေးတယ်။ဒါကြောင့်ဘဝအတိထခတာကရှိရတာဆင်းရဲတာပဲတဲ့တသမအထိုးကြောင့်တသမအထိုးတဲ့ဘဝအဖြစ်ဖြစ်နေလင်းဆင်းရဲတော့ကြောင့်ဘဝအဖြစ်ဖြစ်နေဆင်းရဲတဲ့ဘဝအဖြစ်ဖြစ်ခြင်းရဲ့အကြောင်းကဘာလဲဆိုလို့ရှိရင် အာနာအိမ်ကိုပြည့်ရင်ဆင်ရတတ်တယ်တဏှာပဲကိုယ်ဘဝလေးနဲ့ကိုယ်သားရနေတယ်သတ္တဝါတွေကဖြစ်ဖြစ်နေတာကိုလူဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့တတိဖြစ်ခြင်းနဲ့မင်းဖြစ်ခြင်းနဲ့ယောက်ျားဖြစ်ခြင်းနဲ့မိန်းမဖြစ်ခြင်းနဲ့ဘိုလ်လိုဖြစ်ခြင်းဒီလိုဖြစ်ခြင်းသူကဖြစ်ခြင်းနေတာကိုအဲဒီဖြစ်ခြင်းနေတဲ့တဏှာလေးကြီးလို့ဖြစ်နေတာတဲ့သာသမာတို့ကြောင့်သဟကာရံ ခန္ဓာရင်ကိုခြင်းချင်းဒီတွင်တွေ့ရှင်ရင်ဆောက်လုပ်တာသောတဏှာယောက်ျားလည်းသမားကိုဝေသံတော့ရှာမီးနေတော့ငါဒီဝါရှာမီးနေခြင်းအဲဘဝတည်းအသေးဖြစ်အောင်လို့ဘသူကဖန်ဆင်းနေပါလိမ့်။ကိုရင်းနာခြင်းတရင်ဆိုင်တဲ့ဆင်းရဲတွေဖြစ်အောင်လို့ဘသူကဖန်ဆင်းနေပါလိမ့်။ဒီခန္ဓာအိမ်ကိုဘသူကဆောက်နေပါလိမ့်။ခန္ဓာအိမ်ဆောက်တဲ့သမားလိုက်ရှာတယ်တဲ့အခု အိမ်ကြောင်းတွေစောင့်နေတဲ့ဓမ္မတွေရှိတယ်လို့ပဲမိမိတို့ဘဝယုံနာခန္ဓာတွေပြီးစောင့်နေတဲ့သဘောတရားကရှိတယ်အဲ့ဒီသဘောတရားကိုလိုက်ရှာတယ်တဲ့ရှားနေတော့အာနိတိတာအဝိနန္တောခန္ဓာအိမ်ကိုချင်းဒီတွင်ဆင်းဆောက်လို့လာသဒ္ဒနာပြလက်သမားကိုမြင်နိုင်ကြောင်းဖြစ်သောဉာဏ်ဒီဟုသော မှန်ကြောင်းကိုမရသေးသည်ဖြစ်၍သတိဉာဏ်ဖြင့်တော့မြင်နိုင်ဘူး အရဟတမညာသဗ္ဗညုတညာထဲမှာမြင်နိုင်ပါတဲ့အဲ့ဒီညာကမရသေးလို့အခုလောကမှာသေးသေးဝေဝေပုံပုံလေးတွေဆိုရင်မာမဓုတွေမှန်ကြောင်းနေတယ်ဒီမှာမြင်ရတယ်ဝေပြီးတဲ့ဟာဆိုတော့ရှင်မှန်ကြောင်းမနာကောင်းပါအခုအာကာသကောင်းနေပြီးတဲ့မှန်ကြောင်းကြီးတွေများအမေရိကန်မှာတဲကောင်းတယ်လို့ဆိုတာသူစားတဲ့ရေးထားတာဘုန်းကြီးတို့ကတော့မမြင်အောင်ကောင်းလို့မြင်တာဒီမှာပေါ့တယ်လို့ဆိုတာဒီလေးကိုယ်ကိုယ်လေးတွေမြင်တယ်ပရိညေစီနဲ့မမြင်နိုင်တာတွေမြင်တယ် ငါယုံနာမှာလာလေးရှိတယ်ဆိုတာဒီတိုင်းတော့ဘယ်မြင်မလို့ငါယုံနာအောင်မယ်သူကမှမြောင်းနေပြီးတော့မြင်တယ်ဘုန်းကြီးလည်းကြည့်ပြီးတော့တင်ကောင်းတယ်မှမြောင်းတယ်မြင်ရတယ်သူကဟုတ်တယ်ဒါလေးကသိနေတယ်သူကအဲဒီခန္ဓာအိမ်ကိုတည်ဆောက်တဲ့တဏှာတဲ့ဘဝပြည့်ဖြစ်ခင်နေတဲ့တဏှာလေးရှိတယ်အဲဒီတဏှာသူကတည်ဆောက်နေတာအဲဒါသောသောကဘသူကတည်ဆောက်မှမသိဘူးတဲ့တည်ဆောက်နေတဲ့လက်သမားကိုလိုက်ပြီးတော့ရှားနေတာသူ့ကိုမြင်နိုင်တဲ့ အရဟတမညာသတ္တိတာညာတိဟုသော မှန်ပြောင်းလို့မရသေးလို့အဲမျက်မှန်ကောင်းကောင်းမှန်ပြောင်းကောင်းကောင်းမှန်မလူကောင်းကောင်းမရသေးလို့သူ့ကိုတွေ့ကိုမတွေ့နိုင်ဘူးတဲ့အာနိမိတာအဝိနာတော့ခန္ဓာရင်ကိုချင်းချင်းဒီကနေ့စဉ်ဆောက်လုံးနေတော့နာကြလည်းသမားကိုမြင်နိုင်ကြောင်းဖြစ်သောအရဟတမညာသတ္တိတာညာတိဟုသောမှန်ပြောင်းလို့မရသေးသည်ဖြစ်၍ လေကဇာတိသန္တာရာဖြစ်ပေါင်းများစွာရှိသောသန္တရာကာလပါလုံးသန္တာဝိသံသန္တရေခြင်းချင်းဖာမှန်ပြေးသွားခြင်းဒီကရလာလေသည်ခြင်းချင်းခြင်းကြီးလာရသည်တဲ့ဒီကျနိဒပြရိမြာသိခင်ဟာတွေထားတော့နိဒပြရိရပြီးလေးစင်ချင်းတဲ့ကဘာတဲ့သိခင်ချင်းဒီမှာကိုကဘာရင် အသင်ခြေပေါင်း၄ခုနဲ့ရေတသိန်းဆိုတော့အဲတဘာရင်အသင်ခြေပေါင်း၄ခုနဲ့တသိန်းဆိုတော့အများကြီးပေါ့ဒါမှမများနေတာဘဝကတော့ပြောလို့ရမလို့ဘဝဆိုရင်နန်းကုန်များအဲဒီတော့ဖြစ်ပေါင်းများဆိုပြီးတော့သံသရာရှင်နေရရပြီးတဘဝပြီးတဘဝအဲအမောပန်ပြင်းနေရတယ်လို့ပဲတသတာမိတ္တပြင်းနေရတယ်လို့ပဲ လူဆွဲလိုက်နာဆွဲလိုက်တရားလောင်းလည်းပြိဿာနဲ့ဖြစ်တာပါပဲအဲငရဲလည်းပဲကြောက်တာပါပဲသိတာလည်းမဖြစ်ဘူးလို့မစုံနိုင်ဘူးသို့သော်အဲဝိနည်းတိတာတွေတော့မဖြစ်ဘူးလို့ဆိုတဲ့နိစ္စမတဏိကတို့ပါတိတာမျိုးတွေအဲဒါမျိုးကြမဖြစ်ဘူးတဲ့ယုံညာနဲ့ဘဝတွေလည်းဆရာအလုံးတော်ဆိုတာဖြစ်ခဲ့တာပါပဲအဲလိုဘဝတွေမျိုးမျိုးဖြစ်ခဲ့လာပြီတဲ့ သဟကာရကဒိဋ္ဌောတိကုဏကေဟနာကာတိသဟကာရကခန္ဓာအိမ်ကိုချင်းချင်းကြည်တွင်၍စီရင်ဆောက်လုံနေသောတဏှာယောက်ျားဟုလက်သမားသစ္စာပြတဏှာလက်သမားကိုခေါ်တဲ့အနေနဲ့နှလုံးသွင်းသမာဓိသဟကာရ ခန္ဓာရင်ကိုကျင်တည်ရဲ့စီရင်ဆောက်လို့နေတော့တဏှာယောက်ျားဤလည်းသမာဣဒံယခုခါကာလ၌သွန်သင်ကုန်များငါသည်ဒိဋ္ဌောကောင်းကောင်းလှလှမြင်ရသည်အတိဖြစ်စေ၏ကိုမင်းတွေ့သည်အမေရှားလာတာကြားပြီဒေသိချင်းနဲ့ကဘာရသိန်းတော်ကြားလာပြီအခုမှမင်းတွေ့တယ်ကိုယ်တော့မတွေ့တော့အခုတော့မင်းတွေ့ခန္ဓာအိမ်မင်းဆောက်နေတာကိုတဏှာအခုမှတွေ့တော့ ဘဝလေးတွေအမျိုးမျိုးဟိုလိုဖြစ်ခြင်းဒီလိုဖြစ်ခြင်းကိုယ်ဘဝလေးကြောက်တာမှာပဲစိုးရိမ်နေကိုယ်ဘဝလေးသာယာနေတယ်အဲဒါလေးကြောင့်သက္ကရကရှင်းနေရတာတဲ့ခုမှလည်းသမာဓိပဲသမာဓိကြောင့်ရှင်းသောသမာဓိထိုသို့တွေ့မြင်ပြီးဖြစ်သောကြောင့်သာသမှုတွေပြုလွန်နေတဲ့ပုဂ္ဂိုလ်ရဲကနေပြီးတွေ့ရင်တော့ဆက်မပြုလွန်နိုင်ဘူးအဲဒါလိုပဲသာသမာဓိတို့တွေ့မြင်ဖြစ်သောကြောင့်တွန်တင်တနာယောက်ျားလည်းသမာဓိ၄၅ယူ တရားတဘောဒီသောခန္ဓာအိမ်ကိုခုနတဗာနာကာတိဆောက်လို့ရလိမ့်မယ်ဟုတ်တော့ကြီးဆောက်လို့ရတော့ကြီးမင်းငါတွေ့တော့မင်းခန္ဓာအိမ်အသိမဆောက်ရတော့ဘူးအခုနောက်ဆုံးဖြစ်တဲ့သစ္စည်းမဘုရားသစ္စည်းမဘဝနဲ့ဆိုင်တဲ့ခန္ဓာကတော့ အဲသောနာမင်းမေရမာယာတို့ဤသားဖြစ်နေအဲဒီကနေဒီပထမစဖြစ်လာတဲ့ကဖြစ်ပြီးသားဖြစ်နေတာတော့ဘယ်လို့မရအောင်ဖြစ်ပြီးသားကလည်းရှိနေတော့မှအေးနောက်ဆုံးပြိဋိဘာသုရိခန္ဓာတွေငြိမ့်သွားတဲ့နောက်တော့ပြန်ဒီလိုခန္ဓာတွေထပ်ပြီးတော့မကြည့်ရတော့ဘူးတဲ့ဒီခန္ဓာအိမ်ထပ်ပြီးတော့မင်းမဆောက်ရတော့ဘူးခန္ဓာအိမ်မင်းမဆောက်ရတော့ဘူးဆိုရင်သာဗျာသုံးသင်းနေနာမူရဲ့ဟုတ်တယ် အာသာကလေးသောတိပေါ်တဲ့အားလေးကိုပေါ်နေလိုက်ပြီးတော့ရှိနေတယ်ဆိုတာဘောင်းကြီးတော့ပေါ့ကွာလေကဇာတိတဏရံပဏ္ဏဝေတံအနိဝေတံဂဟကရံကဝေတံသောဒုက္ခဇာတိပုဏ္ဏပုဏ္ဏဂဟကရာတိသောတိအာသာကအာတဘောဒိသခန္ဓာအိမ်ကိုကျင်းကျင်းပြင်းပြင်းစားလို့တာသဒ္ဒနာဥကြလည်းသမာဣဒံယခုခန္ဓာ၌ သွန်သင့်ကုန်မရငါသည်ဒိဋ္ဌောကောင်းကောင်းလှလှမြင်ရသည်အတိဖြစ်စေဤသတ္တမထို့ကြောင့်မေငါဤဒီဟာတဘောတိသောခန္ဓာအိမ်ကိုခုနတကံနာသာတိပြုလို့ရတယ်မြေဆောက်တည်ရတယ်မြေမဟုတ်တော့ခြင်းပြုလို့ရတော့ဘူးဒေသင်ဤ ဘာသူသာခန္ဓာအေကြီးခင်ရနေတကွက်ဖြစ်သောသူလေသာတို့ကိုမယံငါပြီးဖက်ခါဆွဖြစ်အကုန်အဲခန္ဓာအေကြီး၆တော့ဟိုလောကမှာအိမ်မိုးမိုးလို့ရှိရင်ပြင်ဒိုင်းတို့မြားတို့ဉာဏ်တို့ဆိုရရှိရအဲ့ဒါလိုပဲတဲ့ဒီလေသာတွေဆိုတာခန္ဓာအရင် အစိတ်ပိုင်းတွေပဲအစိတ်ပိုင်းတွေဒိုင်းများတွေရှင်ရှင်တွေပဲအဲ့ဒါတွေငါချိုးလိုက်ပြီသာဂုတဝိသင်္ခတံသာဂုတခန္ဓာအေဤအထွတ်ဖြစ်သောခန္ဓာရင်အထွတ်တစ်ပတ်ဖြစ်သောဝိဇ္ဇာကိုဝိဇ္ဇာတိဟူသောခန္ဓာအေဤအထွတ်ကိုမယာငါသည်ဝိသင်္ခတံဖြစ်စီအပ်သည်ဖြစ်စီလိုက်၏ခန္ဓာအိမ်မှာအထွတ်အိမ်မှာ အိမ်မှာလေးဘက်ချပြီးမိုးတဲ့အိမ်တို့ကျောင်းတို့မှာအလေကောင်ကဆုတ်ဆူးစွာကြည့်ရတယ်အဲ့ဒီမှာအရှင်တွေတိုင်းနေရတယ်ဒီမှာလာပြီးဆုံးသွားတယ်။ဘူးကြီးမရှိရင်တော့ဒါတွေကပြိုကျမယ်ဘူးကြီးကလေကောင်ကလည်းပြီးတော့ခံပြီးသူကအထုတ်တယ်။အဲဝိဇ္ဇာကအဲဒီဘူးကြီးလိုပဲတဲ့ခန္ဓာကြီးတစ်ခုလုံးမှာသူကအထုတ်တာဖြစ်တယ်။ ဝိဇာနေသင်္ခါရအရှင်းတော်ဝိညာဉ်တော်သာလဖသဝေဒနာတွေခန္ဓာရင်ဖြစ်သွားတာအာရကရဒိဋ္ဌတိပုဏ္ဏဇယနာကတိသာကုတံဝိသင်္ခာသာဘာဒေဖာတုကဘေကသာကုတံဝိသင်္ခတံဒေသင်ဤသာဘာလုံးစုံသောဖာတုကခန္ဓာအိမ်ရခြင်းနဲ့တဝဲဖြစ်သောကိလေသာတို့ကို နေရာငါးဒီဘက်ကပြည့်ရကုန်ပြီသာကုတံခန္ဓာအိမ်ဤအထုအခုဖြစ်သောအဝိဇ္ဇာကိုမေငါသည်ဝိသင်္ကတာဖြစ်စီရသည်ဝိသင်္ခါရကတံစိတ်တံတဏနံခရမိစကာမေငါဤစိတ်တံစိတ်သည်ဝိသင်္ခါရကတံသင်္ခါရခြင်းရာနိဗ္ဗာန်၌ အာယုပြုသောအခြင်းဒီလေကြီးအာယိစယသင်္ခါရတရားကျင်းတဲ့နိဗ္ဗာန်ရောက်နေပြီနိဗ္ဗာန်ရောက်ပြီးတော့ဒီနေပြီအာယုပြုအခြင်းအရေးကြီးတာအဲ့ဒါပဲဒီတရားထုတ်ကြတာလေသင်္ခါရကင်းတဲ့နိဗ္ဗာန်ကိုစိတ်ကလေးရောက်ဖို့ရပဲနောက်ဆုံးရောက်ဖို့ရတယ်ဒါချင်းနိဗ္ဗာန်ဒီတိုင်းအာရုံပြုလိုက်ပါလားဆိုဒီတိုင်းအာရုံပြုလို့တော့ဖြစ်ဘူးဒီတိုင်းအာရုံပြုလို့ဖြစ်တဲ့နိဗ္ဗာန်ဟာလား နိဗ္ဗာန်ရှင်းမဟုတ်ဘူးနာမည်ပြညာနိဗ္ဗာန်ပဲဘာမှမဟုတ်ဘူးနိဗ္ဗာန်ဆိုပြီးအောင်ပြုလို့သိရောက်တဲ့နိဗ္ဗာန်ကဒါကနိဗ္ဗာန်ရှင်းမဟုတ်ဘူးနာမည်လောက်ပဲအဲဒီနိဗ္ဗာန်ကအရိယာမညာနဲ့မှအောင်ပြုနိုင်တယ်အရိယာမဲ့ရှင်းဖို့မှဆိုရင်ဘုဒ္ဓဘုရားစိတ်ကလေးတစ်ကြိမ်ရှိတယ်အဲဒီစိတ်ကလေးပဲအောင်ပြုနိုင်တယ်ဒီပြင်ပုထုဇဉ်ရဲ့စိတ်ဆိုတာနိဗ္ဗာန်အောင်ပြုလို့မပြုဘူး အဲဒီကုသိုလ်ကောင်းမှုကြောင့်နိဗ္ဗာန်ရပါလို့ဤစသည်ဖြင့်ပြောဟောနေကြသူတောင်းနေကြအဲဒီတော့ပြောသူတောင်းတဲ့အခါကလည်းအာရုံပြုတဲ့နိဗ္ဗာန်ကလည်းနိဗ္ဗာန်ဖြစ်တော့မဟုတ်ဘူးဟိုနိဗ္ဗာန်ကိုညီမယုံများပဲတကယ်နိဗ္ဗာန်ဖြစ်မရောက်နိဗ္ဗာန်မှာရာဂရောဂမောဟတွေကျင်းတယ်ကိလေသာတွေကျင်းတယ်ခန္ဓာတွေကျင်းတယ်စသည်ဖြင့်ပြောကြရတယ်အဲဒီတော့ပြောနေတာလဲတကယ်နိဗ္ဗာန်ဖြစ်ကိုညာကရောက်တာမဟုတ်ဘူးအဲနိဗ္ဗာန်ဖြစ်ရဲ့ဂုဏ်တွေကို စေတနာတော်အရနဲ့မှတ်သားပြီးတော့ကြီးကျူးနေရတာပညာအာယုန်လေးတော့ရောက်တကယ်နိဗ္ဗာန်စိတ်ကတော့ပုထုဇဉ်မှာသောတာပတိမဲ့ရောက်ခါနီးစိတ်ကလေးတစ်ချိန်တည်းပဲတဲ့အဲ့ဒီမှာပဲတစ်ချိန်အောင်ပြီးအဲ့ဒီဟာပြီးရင် message ဖြစ် message ပြီးတော့ကိုယ်စိတ်ကလည်းနိဗ္ဗာန်အာပြီးတော့နောက်တော့အရိယာဖြစ်ပြီးတဲ့နောက်တော့ကိုရောက်ပြီးတဲ့နိဗ္ဗာန်ပြန်ဆင်ရင်တော့သုဒ္ဓနာညာနဲ့လည်းအာရုံပြုနိုင်တယ်အရိယာဖြစ်သွားရင်တော့နိဗ္ဗာန် စိတ်မျိုးလို့ပို့လို့ရတယ်အရိယာမဖြစ်သေးခင်တော့နိဗ္ဗာန်အာရုံပြုရဆိုပေမဲ့နိဗ္ဗာန်အစ်ကိုမရောက်ဘူးလို့ဆိုတာဒါကိုတချို့ကဟုတ်ကြီးမှပြီးတော့အဲနိဗ္ဗာန်စိတ်ကလေးထားလိုက်အဲသူတကြီးနဲ့သူဆရာနဲ့တော့နေရာကျတော့နိဗ္ဗာန်လိုလိုကူနဲ့ရောက်တာသူကတရားအားမထုတ်ရဘူးအဲဒီလိုညီမရောက်ဘူးဒီလိုမရောက်နိုင်ဘူးတရားအရှင်တိုင်းအားထုတ်မှဖြစ်တာတော့သစ္စာဘုရားကတော့အရှင်တိုင်းအားထုတ်လာတာပြိဿသမုပ္ပါဒေဆင်းခြင်း အဲခန္ဓာ၅ပါးတော့ရဖြစ်ဖြစ်တွေဆင်းရဲရှုပြီးတော့သင်တိုင်းတက်လာအရာတမေအရာတကိုဖြင့်နိဗ္ဗာန်ရောက်နေပြီတဲ့နိဗ္ဗာန်အာယုံကဘုရားကြီးစိတ်ရောက်နေပြီယုံနာတခါရင်းနဲ့နိဗ္ဗာန်အာယုံရောက်နေတော့ဘဝတူယုံနာတွေကိုပြည့်နိုင်တော့ဒီသင်္ခါရကတံစိတ်တဏနာခေယမေစကတဏနာတဏဟုသမြတော့ဤတဏနာဆာလောင်တတ်မဲ့သောတဏဟုသမြတော့ဤခယံ ဘုံညာအကုန်ကြောင့်ဖြစ်သောအရဟတပုဂ္ဂိုလ်အရဟတပုဂ္ဂိုလ်အတိအစကအတိတော့ရပြီအဲတဏကုံနဲ့အရဟတပုရောက်နေပြီကြာကုန်နဲ့တော့ဟိုဘဝဒီဘဝဖြစ်နေတာလေဘုလိုဖြစ်နေဒီလိုဖြစ်နေတဲ့တဏှာတွေမရှိတော့ဘူး။ဘာမှတောင်းတာတဲ့တဏှာမရှိဘူး။မြင်နေတဲ့တဏှာကြားခြင်းတဲ့တဏှာနားခြင်းတဲ့တဏှာစားခြင်းတဲ့တဏှာ တွဲထီခြင်းတဲ့တဏှာဒီကုသနာကြံခြင်းတဲ့တဏှာကြော်ခြင်းတဲ့တဏှာချမ်းသာခြင်းတဲ့တဏှာခံစားခြင်းတဲ့တဏှာအဲဘုလိုဒီလိုဖြစ်ခြင်းတဲ့တဏှာဘာမှမရှိတော့ဘူးအလိုတွေအကုန်ကုန်နေပြီအဲဒီအလိုတွေမကုန်သေးရင်ဘဝတွေထတာတာဖြစ်နေတာခန္ဓာအင်းတွေဆောက်နေတာပဲဒီတဏှာကအလိုတွေကုန်နေပြီဆိုရင်လည်းအဲဒါခန္ဓာအင်းတွေမရှိရတော့ဒါကြောင့်မို့ငါ့ဤခန္ဓာအင်းကိုဆက်ပြီးတော့မဆောက်ရတော့ဘူးလို့မြတ်စွာဘုရားသင်္ကြန်တော်မူပါတယ် အဲဒါတရားဖြစ်တော်မူသားကတရားဖြစ်ပြီးပြီးခြင်းနှလုံးသွင်းဆင်ခြင်တော်မူဖို့နဲ့အဲဒီတော့ဘောဓိမေအပ္ပလင်နဲ့မှာထဝပုဂ္ဂိုလ်ထိုင်နေပြီးတရားဖြစ်ရောက်ဆင်ခြင်တော်မူတဲ့မေဃဇာတိသန္တာရာစသည်ဖြင့်ဆင်ခြင်တော်မူတဲ့မြတ်စွာဘုရားအာယုံပြုပြီးတော့ကျေဥစွာပြုတော်ပတော်ကြတိုင်းလိုက်ဆိုရမယ် နှစ်ပေါင်း2500 62နှစ်နော်ဟုတ်ကဲ့လားလွန်ခဲ့သောနှစ်ပေါင်း2500 62နှစ်မြောက်ကအိန္ဒိယနိုင်ငံဗုဒ္ဓဂယာဟုခေါ်သောရတေသ၌ ဘောရိညောင်မင်းကြီးအောက်၌မြေဆင်းပလင်တဲ့ဝယ်တဲ့ဝယ်ပွက်ခွေဆိုင်ရတော်မူကားတရားနှလုံးသွင်း၍တရားဖြစ်တော်မူသောအာကာလ၌နေကဇာတိသန္တာရာစသည်ဖြင့် လုံးသွင်းသင်ញင်တော်မူလျက်စိတ်ခြင်းပူတန်းကျူးတော်မူသောမြတ်စွာဘုရားကိုဤတော်တော်သည်ဤညုံညာနောလက်အုံမိုး၍သိခိုးပါ၏မြတ်စွာဘုရားအဲ့ဒါဘုရားပြစ်တော်မူသောနာတခံ ဘုရားရှိပြီးမှဝါဆိုတာတွေတွားရမှာအဲဒီကနောက်ဒိဋ္ဌသမုပ္ပါအနုလောမအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပြီးသင်္ခါရကြောင့်ဝိညာဏပါဒဖသဝေဒနာဖြစ်ပြီးစသည်ဖြင့်အစဉ်တိုင်းဆင်ခြင်တော်မူပြီးတော့ယရာဝေပါတုဝဏိဓမ္မစသည်ဖြင့်အဲဒီဓာတာတွေဥဒန်းကျူတာလည်းရှိပါတယ်အဝိဇ္ဇာအဝိဇ္ဇာယတွေဝအဘိဓဝေရာကနိရောဓသင်္ခါရနိရောဓစသည်ဖြင့်အဝိဇ္ဇာချုပ်လို့ရှိရင်သင်္ခါရချုပ်တယ် သုတ်ဆိုတာသင်္ခါရတွေရှင်းရှင်းသွားတာမရှိတာပဲမရှိဘူးအဲသင်္ခါရချုပ်ကင်းသွားရင်ဝိညာဏသနာဖလာဝေဒနာအကုန်လုံးပါပဲလုံနာကြတယ်အကုန်လုံးငြိမ်းအဲဒါတွေအစဉ်တိုင်းရှင်းနေတဲ့ပฏิလောမဒိသသမုပ္ပါပฏิလုံလို့ခေါ်ရဲအဲဒါပြီးလုံအားဖြင့်လည်းသင်္ညာမူလဲသင်္ညာပြီးတော့ရာဝေပါတုဝဏိဓမ္မသုဇကတာတကတာလဲနှုတ်တော်ကရုပ်ပြီးတော့ဥဒံကျူးပါတယ်ဒိသသမုပ္ပါအနုလုံပฏิလုံသင်္ညာပြီးတော့နောက်ဆုံးရာဝေပါတုဝဏိဓမ္မဆိုတဲ့ တတိယဂါထာဥဒံကျူးတော်မူရဲ့အဲဒီလိုဥဒံကျူးပြီးတော့ဘောဓိပင်အောင်သရဏပလင်လက်မှာအဲဘောဓိပင်အောင်ပလင်လက်မှာသောဘုဂဝေထိုင်နေခြင်းထိုင်ပြီးခြင်းပဲခုနှစ်ရက်တိုင်တိုင်ဝိမု ക്തി ဒုက္ခကိုခံစားတော်မူသည်တဲ့ဝိမု ക്തി ဒုက္ခဆိုတာဝိမု ക്തി ဆိုတာကိုယ်ပဲဒုက္ခကချမ်းသာကိုယ်ချမ်းသာခံစားသည် ဖလားသမာပကိုဝင်စားပြီးတော့နိဗ္ဗာန်အာရုံပြုနေတာအဲ့ဒါကမှနိဗ္ဗာန်အာပြုတာဖြစ်ကိုဝင်စားပြီးနိဗ္ဗာန်ဆရာပြီးတော့ဘယ်မှမရောက်ဘူးအဲ့ဒါကုတရားတို့လို့တရားပြည့်စုံတဲ့ပုဂ္ဂိုလ်တွေမိမိတို့ရတဲ့ကိုဝင်စားတယ်ဆိုတာလည်းဒီသဘောမျိုးပါပဲအဲမိမိတို့ရတဲ့ယုံနာသင်္ခါရညဉ့်ရရောက်ပြီးတော့နေရဒီလိုလက္ခဏာတော့ကြောင်းနေဆိုလည်းပဲ9မိနစ်10မိနစ် မိနစ်20မိနစ်30တနာရီနှစ်နာရီစသည်ဖြင့်ရောက်နေပုဂ္ဂိုလ်တွေရှိဒီနေ့လုံးတညလုံးလည်းရောက်နိုင်တယ်တဲ့မြတ်စွာဘုရားဒီနေ့လုံးတညလုံးလည်းပဲအားကောင်းတဲ့ပုဂ္ဂိုလ်တွေရောက်နေတဲ့ပုဂ္ဂိုလ်တွေရှိပါတယ်ထိုင်ရင်ထိုင်နေဒီနေ့လုံးမမြင်ရဘူးဒီလိုပုဂ္ဂိုလ်တွေရှိတယ်တညလုံးထိုင်နေမမြင်ရဘူးဒီပုဂ္ဂိုလ်တွေရှိတာ ဒီလိုမတရားရေးတခါလဲနှလုံးသွင်းလို့ညီမတရားရေးအဲဒီလိုပဲယုဒ္ဓသင်္ခါရညညာရောက်ပြီးတော့မပြင်းရဘူးလူစားတယ်မနာလူစားတာပဲလူစားအဲမြတ်စွာဘုရားတော့ခုနှစ်ရက်တဲ့မနနိုင်နေတာပဲခုနှစ်ရက်ပါလုံးနိဗ္ဗာန်အာရုံပြုပြီးအရဟတ္တကိုဝင်စားတယ်ဘုရားသမာပတ်တယ်ဝင်တယ်ဝိမုတိပုဂ္ဂိုလ်ဤတံဝေ ဝိမု ക്തി ဒုက္ခကိုခံစားလျက်ဝိမု ക്തി ချမ်းသာကိုခံစားလျက်မြတ်စွာဘုရားတထိုင်ကြီးဖြင့်လေအဲဝဖုတ်ပြီးထိုင်တော်မူသည်တဲ့ဒီပြမှာညောင်းလို့ကူလို့နားလို့ကျင်းလို့ကြိုက်ခဲလို့ပြင်းရတာမရှိဘူးတရားတော်ဘာစိတ်ထွက်ပြီးသွားတာမရှိဘူးစဉ်းစားကြံပြည့်စိတ်ရဘာမှမရှိဘူးနိဗ္ဗာန်အယုံစိတ်ရောက်ပြီးတော့ဒါအယုံနဲ့စိတ်แท้ပဲကြီးနေဒီထဲမှာရေငါလို့ရေတောက်ခြင်းလည်းလို့မရှိဘူးရေသာသာလည်းမရှိဘူး

အဲဒီတော့ဒီလိုတရားနဲ့နေနေတာတွေကရှိပါတယ်အဲဒါကိုသမာဓိကြောင့်ဖြစ်သိနေပြီတခုရီသောထဲဝဲဖုတ်ပဲ ထိုင်နေခြင်းဖြင့်တဲ့မြတ်စွာဘုရားဟာနိဗ္ဗာန်အယုံမူသာစိတ်ရောက်ဘယ်အယုံမှမရောက်ဘူးအနိဗ္ဗာန်မှာမြင်ကြတဲ့ရှိတာပေါ့ကြားကြတယ်ရှိတာပဲသိဉာဏ်တန်နေလည်းပဲမကြည့်ဘူးလို့မဆိုနိုင်ဘူးရှိတာပဲဟိုမှာလည်းပဲအေးတို့အပူတို့စသည်ဖြင့်အတွေ့အထိတွေဒါလည်းရှိနေတာပါပဲ အဲ့ဒီဟာတွေသိတယ်မှမရောက်နိဗ္ဗာန်အဲ့ဒီသိနေတာအာယုန်နဲ့ညဇာရအဲအလားတဖို့စိတ်ချင်းရောက်ဝိမု ക്തി ဒုက္ခကိုချမ်းသာကိုခံစားနေတော့မူရဲ့အဲ့ဒါလည်းသိပြီးရကြကောင်းတယ်ဆန္ဒကြီးရကြကောင်းတယ်အဲ့တော့ဒါလည်းအာရုံကြီးရကြဆိုင်ကြ ဘုရားဖြစ်တော်မူပြီးသောခန္ဓာ၏တခုပြီးသောသဝေဖွက်ခွေထိုင်နေခြင်းဖြင့်ခုနှစ်ရက်ပါလုံးထိုင်နေတော်မူလျက်နိဗ္ဗာန်ကိုအာရုံပြု၍ရတ္တကိုချမ်းသာကို ခံစားတော်မူနေသောမြတ်စွာဘုရားကိုတပည့်တော်တို့သည်ရှင်ညောများသောတဲ့ုံမိုး၍သိခိုးပါ၏မြတ်စွာဘုရားအဲ့ဒါပထမဘောရိပန္နင်္ဂပတ္တဟာတဲ့ဘောရိပန္နင်္ဂပတ္တဟာမှာဘုရားပါလုံးတရင်သုံးနေတဲ့ဆက်ပြီးအောင်ပြီးကိုးရတယ် နာကြီးမျိုးကြကောင်းတယ်ခွန်ကြီးဆိုင်ငယ်တွေကပြစာလေးတွေတွေ့တယ်သိပြီးတော့သဘောကျတယ်တော်တယ်တောင်းထဲမှာဘယ်သူမှလည်းပြင်ရဆိုရတပါးလေကိုတရားလေးနဲ့ကိုယ်တခါလေပျော်မွေ့ပြီးတော့နေတာမျိုးကြကောင်းတယ်လို့သိပြီးမျိုးကြကောင်းတာပဲနာကြီးမျိုးကြကောင်းအဲဒီမျိုးကြကောင်းတဲ့မြတ်စွာဘုရားကိုကြည်ညိုပြီးတော့ပူဇော်ကြတော့လည်းရတာအနန္တကိုကောင်းပါလေနာသက်တာနဲ့ကုသိုလ်တွေဖြည့်ပြီးတော့ဘုရားရှိခိုးဆိုတာ ရရှိဖို့ရတယ်ဒီလိုစိတ်ထဲကဒီလေးနဲ့အာရုံရှိဖို့မှာဩဃာကဩဃာကကဆိုနေစိတ်ရဟိုရောက်ဒီရောက်ဒီစိတ်ရနေရမကြဘူးကုသိုလ်ကနည်းနည်းပဲရမှာနည်းနည်းရမှာမဟုတ်အဲဒီကဘုရားကုံကြီးအာရုံရောက်ပြီးတော့အဲဒီတော့လုံးသွင်းတယ်နော်အဲဒီတော့သူတို့ကဘုရားကုံကြီးရောက်လာတာဗုဒ္ဓနုတိအကောင်းဆုံးနေဒီဗုဒ္ဓနုတိပွားများတယ်ဆိုတာဟာဟာဟာဟာဆိုရဆိုနေတာကိုစိတ်ကဘယ်ရောက်နေမှမလို့ဆိုရာပရိစိတ်ပရိကလုံးကြီးတစ်လုံးစတယ်ဘယ်ရောက်နေမှမလို့အဲ့ဒါတွေကတော့ ဘုရားနုတိကုသိုလ်တွေရပါရဲ့ဒါတွေကတော့သမာဓိကောင်းမှုဆွမဲ့ဥစ္စာတွေမဟုတ်ပါဘူး။ဟာအခုညသာတရားဘောဓိပလင်တတ္တဟာမှာခုနှစ်ပါလုံးတရင်သုံးမိနိဗ္ဗာန်အယုံရောက်ပြီးတော့ဝိမု ക്തി ဒုက္ခအရဟတဝချမ်းသာခံစားနေတော်မူကိုမြတ်စွာဘုရားသူကျမ်းမှာသင်ပြီးတော့ဒီခိုးပူဆိုလည်းရတယ်။မနကောင်းတဲ့ဘုရားနုတိရဲ့မနကောင်းပါလေတော့။အဲဒီတော့နှလုံးသွင်းတဲ့ ဘုရားနုဒတိအာရုံပြုလိုက်တော့အစ်စ်ပြည့်ထင်သွားရတာဝိပဿနာဉာဏ်ဖြစ်တာပဲလက္ခဏာလေးဒီတိတွေပြုမမျက်ဝန္တာလေးဒီအဲ့ဒါလေးရှုပြီးတော့မဲ့ကိုလည်းပဲရောက်နိုင်တယ်အခုတရားဝင်တရားနာရင်ရောက်နိုင်တယ်အဲဒီဘောဓိပလင်ကနေပြီးတော့ပါဠိတော်လိုအားဖြင့်တော့ဘောဓိပလင်ကနေပြီးတော့မုသလိန်နာတတ္တဟာတဲ့အဲမုသလိန်နာတတ္တဟာ

ဒီကြားထဲမှာသုံးပတ္တဟခொနည်းသုံးနေရှိသေးတယ်တဲ့ဒါတွေကခေါ်ခေါ်ပြရမလို့လို့ပါဠိတော်ရင်ခေါ်ပြမထားဘူးသံဃာနာတင်ဆရာတွေခေါ်ပြမထားဘူးတဲ့အဲဒါကသိဆွတ်ထားအဲဒါဘာလို့ဆိုလို့ချင်းခொနည်းပါလို့ပလိမောမှာထိုင်းနေတော့နတ်တွေကနတ်တွေကမြတ်စွာဘုရားကြည့်ပြီးတော့ဟောမြတ်စွာဘုရားမြတ်စွာဘုရားလို့ဘုရားမသိဘူး ရှင်ဘောရမတရားနှလုံးသွင်းအထုတ်နေတာမပြီးသေးဘူးသိတာမပြီးသေးလို့သူအခုတည်းကထိုင်နေတာလေဒါတို့အောင်းမိကြအဲမပြီးသေးလို့ထိုင်နေတာလေလားပြီးတယ်လားဗာမရမကင်းကြဘူးအဲဒါကိုမြတ်စွာဘုရားကအဲဒီဓမ္မတန်ကြတွေဖကြောက်သွားအောင်လို့ဘောဓိပလင်ဘဝနေပြီးတော့ကောင်းငင်ကျွတ်ရေမိစိုက်ကြသုံးသုံးတကိုးတွေပြရအဲတကိုးတွေပြရပြီးတော့ အဲဒီပလင်တော်ရဲ့မြောက်ဖက်အပြည့်ပဲအနည်းငယ်ယွန်းတယ်မြောက်ဖက်တဲ့တယ်လည်းမဟုတ်တော့ဘူးအပြည့်ပဲနည်းနည်းအပြည့်ပဲအပြည့်မြောက်တောင်းလည်းမဟုတ်တော့ဘူးဆိုတာအပြည့်ပဲနည်းနည်းလေးယွန်းနေတယ်အဲဒီရကနေပလင်နဲ့ဘောဓိပင်ရဲ့မြောက်ဖက်ရပေါ့အပြည့်ပဲနည်းနည်းလေးကြားတယ်မြောက်ဖက်ရအဲဒီကနေပလင်နဲ့ဘောဓိပင်ကိုကြည့်ပြီးတော့ဒီပလင်နဲ့ဒီဘောဓိပင် ဒီနေရာမှာအရာဖြစ်ဖို့ရအတွက်ပါရမီတွေဖြည့်ဆည်းမှုတာပဲသိသိရှင်တဲ့ကဘာတွေသိမ့်မယ်။ဉာဏ်မြင့်စွာကာလပါရမဒါနဆိုင်တော့ပါရမီဖြည့်ဆည်းမှုလို့ဒီနေရာမှာဒီတဲ့တာတွေအကုန်လုံးပယ်နိုင်ပြီးတော့လုံးစုံသောတရားတွေပြီးရဲ့ဘုရားဖြစ်လို့ရောက်တော်မူရဲ့လို့နှလုံးသွင်းပြီးတော့အဲဒီပလင်နဲ့ဘောဓိပင်ကိုမိတ်သောမျက်စိကိုဖြင့်ပြည့်စုံပြီးတော့ ရတ်တော်မူနေတာတဲ့ခွန်ခွန်နဲ့ရဲ့ရတ်တော်မူတာခဏထိုင်းတာခွန်နဲ့ဟိုရတ်ဒီတဲ့အကောင်းကြီးအများကြီးလက်ကြီးကအစတော့ဒီမှာပဲနောက်တော့လည်းပဲသတိနဲ့ပြုကြည့်တာတော့မဟုတ်ပဲဘူးသမာဘဝင်စားနေတာသိရမှာပါပဲခဏတဲ့ဒီမုဒိဒုက္ခကိုခံစားခွန်နဲ့ရဲ့ဒါလည်းနေနိုင်ရဲ့အခုဒီလိုယောဂီတွေကဒီလိုပဲတနေ့လုံးညလုံးရနေလို့ရတာပဲရတယ်ဟုတ်ဘာမှမလုပ်ရမသိရဘူး ကျေကျေရကျေကျေဆိုတာအတုံးဒီကဖြစ်တဲ့ဥစ္စာတွေဟုတ်လားဘုရားမြတ်စွာဘုရားမှာအလိုရှိတိုင်းနိုင်နေတော့သူကတော့တမိတညမဟုတ်ဘူးဘုရားပတ်လို့သမာပါချမ်းသာဒီမုတ်တိချမ်းသာခံစားပြီးတော့နေတော်မူသည်တိုင်းအဲ့ဒီမြတ်စွာဘုရားရတော်မူပြီးအာရုံပြုနေတော့သင်္ကမပတ္တဟာခေါ်တဲ့ဉာဏ်ပတ္တအဲ့ဒီဘုရားအာရုံပြုပြီးဖြစ်ခိုးကြ ha yi na arị gbadahayitanni gariyacdụ ega ụlọ yn yadiri ọṅụlụye မိတ်သောမျက်စိတို့ဖြင့်ပလင်တော်နှင့်ဘောဓိပင်ကိုကြည့်ကျူလျက်ဝိမု ക്തി ဒုက္ခခေါ်ဖလားသမဘာချမ်းသာကိုသံဃာတော်မူသောမြတ်စွာဘုရားကိုတတိယတော်သည် မျိုးများတို့လက်အုံမိုး၍သခိုးပါ၏မြတ်စွာဘုရားရတော်မူပြီးတော့နေတာဟောသတ္တရဏတွေလောက်ထားတာတွေသိကြပါတယ်အဲ့ဒီကသာဇိုရရလောက်ထားတဲ့အဲဒီကနေပေါင်း2560နှစ်ခုမြောက်တော့နှစ်ကဘုရားပြည့်ပြကြတာရတော်မူနေကိုဘုံမြဲပါလုံးရနေတယ်ဆိုတော့ ရိုးရိုးရနေကိုကြီးညိုကြကောင်းတာပါကျန်နေကျန်နေကိုခဲရင်မှမပြင်းမပြူဝဲနဲ့တခါတည်းဘာမှမသွားဘဲနဲ့ဒီနေနဲ့မစွန့်ရရေလည်းမသွားရအဆုံးလည်းမကုန်းဝေးဘဲနဲ့ဒီနိုင်တာတရားအချင်းနဲ့မနေနိုင်တာအခုလည်းယောဂီပုဂ္ဂိုလ်တွေနိုင်နေတဲ့သမာဓိနဲ့ဆိုရင်အဲဒီလိုနေနိုင်တဲ့ပုဂ္ဂိုလ်ခုနကမဟုတ်တော့မှဒီလိုပဲနာရီပိုင်းဒီနေ့လုံးဒီညလုံးအဲဒီလိုနိုင်တဲ့ပုဂ္ဂိုလ်တွေဒီလိုလည်းရှိပါတယ် အဲအခုဒီလိုရှိတဲ့ပုံကိုယ်တွေထောက်စားတော့အားဖြင့်မြတ်စွာဘုရားဟောတော့မှရှိခဲ့တယ်ဆိုတာလည်းပဲထိုင်နေနေတုံတုံယုံကြည်နိုင်တယ်လုံးဝရင်ချက်တယ်ကိုယ်မဖြစ်တော့သူများတွေဖြစ်တယ်ဆိုတာမယုံကြည်ပဲနေတတ်တယ်လို့ကသရာတရားရှိရမယ်နေရာတွေမယုံကြည်ဘူးဒီကိစ္စတွေဖြစ်တတ်တယ်အဲဒီသင်္ကမကတ္တဟဈဉ္ညာလျှောက်ပြီးတဲ့နောက်9ရက်ပြည့်တာ14ရက်ရသွားပြီအဲဒီကနောက်မှာပလင်တော်နဲ့ရတော်မူတဲ့နေရာဇွဲ အရှိအနောက်ဉာဏ်ကြောက်တော်မူတယ်ဉာဏ်ကြွနေတာလေခုနှစ်ရဲ့တဲ့ဒါကတော့သမာဘဝင်စားလို့ရှိပြီဘူးဆိုတာဉာဏ်ကြောက်တယ်ဆိုတော့ဉာဏ်ကြောက်နေသမာဘဝင်စားလို့သမာဘကြောက်ရင်ကြတော့မှလည်းသွားအောင်အဲဉာဏ်ကြောက်ရင်ဝိပဿနာရှုလို့နိုင်နေတဲ့ပုဂ္ဂိုလ်တွေကအလားသမာဘဆိုရောက်တတ်တယ်ရောက်ရင်ကြသွားတာပဲသွားရင်ကနေရိုက်ရင်ဖြစ်နေအဲဒါမေ့နေတယ်လို့အောင်းမရတယ်ဗျာမေ့တာမဟုတ်ဘူးဆိုတာ သူ့အာယုံနဲ့သူသင်္ခါရချုပ်ရင်းရရောက်ပြီးတော့လည်းရရည်ဖြစ်နေတာလည်းသူကအဲဒါသွားရင်သွားရင်ကတော့ဓမ္မပတ်ဝင်စားလည်းမဖြစ်ဘူးအဲဒီတော့သွားနေတဲ့ခါကာလနဲ့မြတ်စွာဘုရားဝိပဿနာရှုတဲ့သဘောမျိုးတွေပဲသိရမှာပဲဝိပဿနာရှုတဲ့သဘောဝိပဿနာချမ်းသာတွေခံစားနေတယ်ဆိုရမှာအဲဒါကြောင့် လိုက်ဆိုရမယ်ပန္နင်္ဂသတ္တာဟိအဲဘုရားမှာပါသင်္ကမသတ္တာဟိအခြားမဲ့၌အရှိမအနောက်သို့ခုနှစ်ရက်ပတ်လို့ဉာဏ်လျှောက်လျက်ဝိပဿနာချမ်းသာကိုသံသာတော်မူသောမြတ်စွာဘုရားကို င်းမြန်တို့လက်ဟုံမိုး၍သိခိုးပါ၏မြတ်စွာဘုရားအဲဒီနောက်ပညာလမ်းကြောက်ပြီးဟောထုတ်ဖို့ပြန်ကြောက်ပြီးကြွနေတယ်ဒါကတော့ဝိပဿနာရှိပြရမှာပဲအခုကလားဒီလမ်းတွေကိုရှုပြီးတော့ဖြစ်ဖြစ်တွေရှိနေတဲ့သဘောမျိုးဖြစ်မှာပဲသာသမဘက်ကတော့မဖြစ်နိုင်ဘူးဒါလည်းဖြစ်နေတယ် အဲဒီသင်္ကမအဲခုနမှားတယ်မှားတယ်သင်္ကမတတ္တာကြီးရှားမယ်နဲ့ပြင်တော့မှားတော့ကျန်းဆိုမှခုနအာနိမိတတတ္တာဆိုမတ္တရပြီးတော့ပြင်နဲ့ဘောဓိဉာဏ်ကြည့်နေအာနိမိတမျက်စိမှမိတ်တဲ့မျက်စိချင်းကြည့်ပြီးတော့ကျောင်းကျောင်းနဲ့မှားရင်လည်းမှားတော့ကျန်းဆိုကြောင်းနဲ့မှားတော့မမိတ်သောမျက်စိတော့ဖြင့်

ပဒနာချမ်းသာကိုခံစားတော်မူသောမြတ်စွာဘုရားကိုတပည့်တော်တို့သည်ရှင်ညိုမြန်တော်တဲ့ုံမိုး၍သိခိုးပါ၏မြတ်စွာဘုရားစင်္ဃမတ္တရာခေါ်တဲ့ရှင်းတော့ပြင်းပြကြွားပြီးတော့ရှင်းတာအနောက်ကြွားလိုက်အနောက်ကရှင်းကြွားလိုက် တွေကအာရုံပြုမဲ့ပုဂ္ဂိုလ်မရှိဘူးညီမညစွာတရားတပါးတဲ့သူတရားနဲ့သူလုံးသွင်းပြီးကြွတယ်ညီညွတ်ကြကောင်းတယ်အနာကညီညွတ်ကြကောင်းအဲဒီတော့သင်္ကမတတ္တဟာပြီးတော့သင်္ကမဉာဏ်ရဲ့အနောက်ရမှာတဲ့အနောက်ရမှာယရနာဒရနတ်တွေကယရနာအကြောင်းတော်ဖန်ဆင်းပေးတယ်လို့ဆိုတယ် သရဏအကြောင်းတော်ဖန်ဆင်းပေးရဲ့အဲဒီမှာမြတ်စွာဘုရားတခုရီသောထက်ဝက်ပုဂ္ဂိုလ်ထိုင်နေခြင်းဖြင့်ထိုင်နေတော်မူလျက်ဗိဓမာတရားတော်တွေသုံးသဆင်ခြင်တော်မူရဲ့ဗိဓမာတရားတွေသုံးသဆင်ခြင်အခုဗိဓမာတရားတွေအားလုံးညာဗိဓမာသင်္นานတွေပါလေဖွင့်ဗိဓမာတရားတွေလည်းဟောနေကြတယ်ပဋ္ဌာန်းတွေပါလေဟောနေတယ် အဲဒီအဓိဓမ္မာတွေပါပဲကုသလာဓမ္မာအကုသလာဓမ္မာအပြာကတာဓမ္မာတရားစာပြီးတော့အဓိဓမ္မာဟုတ်တယ်တရားတော်မဟုတ်ဘူးကတော့သဘောတရားတွေကျက်တဲ့ဟောတာလားကုသလာဓမ္မာအပြည့်ခြင်းနဲ့ကောင်းသောကုသိုလ်တရားဆိုတာရှိပြီအကုသလာဓမ္မာအပြည့်မခြင်းနဲ့မကောင်းသောအကုအကုသိုလ်တရားဆိုတာရှိပြီရာဓဓမ္မာကုသိုလ်အကုသိုလ်တို့မဟောအပ်တဲ့အဲရာဓတရားဆိုတာရှိပြီ နာရဲပုဂ္ဂိုလ်သားတွေယောက်ျားမိန်းမစသည်ဖြင့်မကြည့်ကောင်းသောမှုတွေပြုနေတဲ့ခါကာလကုသိုလ်တရားတွေဖြစ်လာတယ်ကုသိုလ်တရားတွေပြုနေတာကိုဘယ်သူကဘာလုပ်တယ်ညာလုပ်တယ်စသည်ဖြင့်ပြောတာကုသိုလ်တရားတွေဖြစ်နေတာပဲမကောင်းသောမှုတွေပြုနေတဲ့အခါအကုသိုလ်တရားတွေဖြစ်အကုသိုလ်တရားတွေဖြစ်နေတာကိုပဲဘယ်သူကမကောင်းတာလုပ်တယ်ဘယ်သူကတတ်တဲ့ခိုးတဲ့ဒိဋ္ဌိနဲ့စသည်ဖြင့်ပြောတာမာဇင်လေးကတော့အကုသိုလ်တရားတွေဖြစ်နေတာပဲ ကုသိုလ်အကုသိုလ်မှလွတ်ဖြစ်တဲ့တရားတွေဖြစ်နေတဲ့အခါတော့ဇာတာတရားတွေဒီလိုအိတ်နေတယ်စသဖြင့်ဇာတာတွေဖြစ်နေဒီကအဲဒါအိတ်နေတဲ့လူတွေတော့မရှိဘူးဇာတာတရားတွေဖြစ်နေတာပဲအဲဒီတော့တရားခွဲလိုက်လို့ရှိရင်သဘောတရားတွေကသုံးမျိုးပဲရှိတယ်ကုသိုလ်တရားအကုသိုလ်တရားဇာတာတရားတရားစနဲ့စတရားအဲဒီတော့မှခေါ်ထားတာရှိအဲဒီပြီးမှတရားတွေဆင်းရင်လည်း อืมဒီလိုသာတော့ဘုရားထိုင်နေပြီးတော့ပြီးမှကြားတယ်ဆင်ញံသုံးသတောင်းဆင်ញံသုံးသတော့ဗြဟ္မဓမ္မသင်္ကနီဆိုတဲ့ဥဒရာဓမ္မကစပြီးတော့တရားစုတရားပေါင်းစုတွေပေါ့တရားတွေတရားစပြီးတော့အစီကနေပါတရားတွေတရားစပြီးတော့ဟောတာဒေသနာတွေအဲ့ဒါတွေဆင်ញံဒါနဲ့ဓမ္မသင်္ကနီပြီးတော့ဝိဇင်းဆိုတာဝေဘာနဲ့အကျဲဝေဘာနဲ့ဒီတရားတွေဓာတုကရာဆိုတာတော့ဓာတ်သက်တွေကို အကျေဟောတာပုဂ္ဂလပညာဆိုတာကတော့ပုဂ္ဂိုလ်အမျိုးပုဂ္ဂိုလ်အမျိုးအမည်တွေခွဲတဲ့ပုဂ္ဂလပညာဒါကတော့သုဒ္ဓတရားနဲ့ခတ်တူတူပါပဲငုတ်တုံနဲ့တူရဲ့နောက်ကထာဝတ္ထုကတော့အချင်းချုပ်ပဲခေါင်းစဉ်တော့ပဲစဉ်းစားတယ်အဲဒီလိုဆိုတယ်နော်ခေါင်းစဉ်တော့ပဲသစ္စာတရားဘုရုံးကဟောခဲ့တယ်လို့ဆိုတယ်နောက်ယမိုက်ယမိုက်ဆိုတာကတော့အဆုံးဆုံးလေးအမေးစီ နောက်ပဋ္ဌာန်း24ပြည်ဒီဒီဒီကျော်အာရဏတိကျော်စသည်24ပြည်ဒီအောင်းနေဆင်ပြီးတော့ကျေဝေဘာထားတာဓမ္မနာကျေပါတယ်စဉ်းစားရုံနဲ့ကိုယ်ကမောနေတာပဲဒါလည်းကျေတာတော့မပြောနဲ့မနာကျေတယ်အဲပဋ္ဌာန်းလေ့လာတဲ့ပုဂ္ဂိုလ်တွေပိုသိတာပေါ့လေမနာကျေဘုံပါလေအဲဒီတော့နှလုံးသွင်းဆင်ခြင်တဲ့အခါမှာဓမ္မသင်္ကနီနဲ့ဆိုင်တဲ့တရားတွေဒေသနာတွေဆင်းရဲနေတော့လည်းမြတ်စွာဘုရားရောင်ကြီးတော်ဆွတ်သေးဘူးတဲ့ ရှင်ရင်းနဲ့ဆိုင်တဲ့တရားတွေရှင်ရင်းလုံးနဲ့မဆွဲသေးဘူးဓာတုကထာပုဂ္ဂလပညာဒီတရားဒီတရားတွေရှင်ရင်းလုံးလည်းပဲကြောင်းကြောင်းဆွဲသေးဘူးလေအဲကထာဝတ္ထုနဲ့ဆိုင်တဲ့တရားအဲ့ဒါကတော့နောက်မှလည်းဟိုရင်သမဘောကမင်းလက်ထမှာသမောကိပုဒ္ဒတိတံပြေကျေဝေဘာဟောတာကဟိုတုန်းကအဲဒီလိုဝါရတွေမရှိသေးပါဘူးသူကဒါနောက်မှဟောထားတဲ့သူကလည်းပဲဒါကဘုရားဟောမဟုတ်ဘူးလို့ပြောကြတယ် အဲဒီအဲ့ဒါဒီနှလုံးသွင်းဆင်ခြင်တုံးလည်းပဲရောင်ကြီးအောင်ဆွဲသေးဘူးရဲ့ဇမိုင်းတဲ့အစုံစုံသောတရားရဲ့အမေးရှိတယ်။ဒီကလည်းတော့ကျေဝန်းပါလေ။ဒါကလည်းဆင်ခြင်တော်မူရုံးလည်းပဲရောင်ကြီးအောင်ဆွဲသေးဘူးတဲ့ဒိဋ္ဌိပြေကြောက်ကြတယ်နဲ့တက်လေးပြေပြီးအကျဉ်းကျယ်တွေဆင်ခြင်တဲ့အခါကျမှတဲ့မြတ်စွာဘုရားရောင်ကြီးတွေထွက်လာတယ် ။ဘာဖြစ်လို့ရောင်ကြီးတော်ထွက်လာတော့ဆိုတော့မြတ်စွာဘုရားညံတော်ကဒီမှာကျေကျေဝန်းဝန်းကျစားလောက်လို့သမဏကြီးရဲ့ငါးကြီးရဆိုတာမနဲ့သမုတ်ကြရဲမှာရှိတယ်အခုကာလဝေလာငါးကြီးရဆိုတော့အဲပေပေါင်းတရားကျော်နေရာ300လောက်ပြန်ရှိနေမှာအခုငါးကြီးတယ်သမဏကြီးရဲ့ငါးကြီးတွေ စာရဲပေထဲမှာလာတာတော့ယူဇနာတွေနဲ့လာတာအဲ့ဒါတွေကတော့ခုနေတော့ယူဇနာတွေနဲ့တော့ကြားလို့မတွေ့ဘူးအဲပေနဲ့တော့တွေ့တယ်အဲ့ဒီငါးကြီးတွေဟာတောင်းတန်ရုံညကလေးချောင်းလေးထဲမှာသူတို့မသွားလာနိုင်ဘူးတဲ့ပြေဖို့သွားဖို့နေနေသာသာအဲ့ဒီထဲဝင်လာလို့ရှိရင်သူတို့သွားဖို့ကိုပြင်မှာမဟုတ်ပါဘူးသူတို့ကိုလုံးကြီးပေါ်နေတဲ့ပေါ်မှာအဖြစ်ပါဘူးမသွားကောမသွားလာနိုင်တောင်းတန်ရုံအင်းအိုင်ထဲမှာလည်းသူတို့မကစားတော့ဘူးတဲ့ အဲပင်လယ်ထဲမှာပင်လယ်သွားတော့အနာကျေဝန်းတာကိုပင်လယ်ကတော့ပင်လယ်သွားပြီးတဲ့ပုဂ္ဂိုလ်တွေသိရှိတယ်ပင်လယ်ကမ်းကရောက်ခွင့်ကိုသိတာပါကျဲကျေဝန်းတာပဲဒီကငါတွေတော့ပြည့်ကျင်နေပြည့်ရောပဲမဆုံးနိုင်ဘူးသိကျေဝန်းအဲလိုပဲမြတ်စွာဘုရားရဲ့ဉာဏ်တော်ကအမတန်ကိုကျယ်ပြန့်ပြီးတော့သင်ရမယ်တရားကဓမ္မသင်္ကေဝိသင်းစခြင်းနဲ့ဆိုင်ရာဟာတွေကသူလည်းကျေထားပါပြီ။သာမန်ပုဂ္ဂိုလ်တွေအနေနဲ့ကျေလာပြီ။ညောလို့ကိုတော်တော်မဆုံးနိုင်ဘူး။ဒါပေမဲ့မြတ်စွာဘုရားဉာဏ်တော်နဲ့တော့ ဟောမကွန်မြူတော့ဘူးတဲ့ညာမကစားတော့ဘူးရှင်းနေတယ်ဒါကြောင့်မို့အဲညာတော်ကစစ်တင်တယ်လို့မဖြစ်ရတော့သိဒ္ဓဇရုပ်တွေလည်းပဲသာရှင်းတယ်လို့သာရှင်းတာမဖြစ်ရဘူးတဲ့ပဋ္ဌာန်းကျမ်းတွေပဋ္ဌာန်းတရားတွေဆင်ញင်လိုက်တော့ပဋ္ဌာန်းတရားတွေကသိကျတာကိုနားကိုကြည့်မြင်မှမြတ်စွာဘုရားညာတော့ဆင်ញင်လောက်တယ်ဆိုတော့တကယ်ဝန်းရှိဘုရား ပင်လည်းသမုဒ္ဒရာရဲ့ရောက်တော့မှငါးကြီးတွေပြေးကျင်တာပြေးရောသွားကျင်တိုင်းသွားရောကစားကျင်တိုင်းကစားရောကျေဝန်းနေတယ်လို့ပဲညသောပြညာနာတွေပဋ္ဌာန်းကြမှာတခါလဲကျေဝန်းဆင်ញင်လောက်တော့အဲ့ဒီမှာကျေကျေဝန်းဆင်ញင်ရတော့ညာတော်ကြည်တင်တယ်ညာတော်ကမှီပြီးဖြစ်တဲ့စိတ်ဒဇရုပ်တွေတဲ့ဒါတွေကကြည်တင်ပြီးတော့ရနေပြီးကြောင်းကြီးတော်တွေထွက်လာတယ်မိလာပိတာလောဟိတဩရာတမေဇိတပါပသရဆိုတဲ့ကြောင်းကြီးတော်တွေ အခုအလံနေမှာကြောင့်ဒီတော့ဒီလောက်ထားကြနီလာဆိုတာအမျိုးရောအမျိုးတို့အမဲတို့အစိမ့်တို့စာမှာတော့ကွဲပါဘူးသူကနီလာဆိုတာအမျိုးဆိုပြီးတော့ဘာသာညာနာအမျိုးအမဲအစိမ့်အတရားတွေကသူကနီလာပါပဲဒီကြကတော့အဝါရောက်တာတော့ဒီမျိုးရဲ့ပဲလောဟိတကအနီရောက်တကယ်ရဲနေအောင်ဒီအနီရောက် နေလာပိတာလောဟိတဩရာတဆိုတာအကျူးရောက်ဒါတွေတော့ကျင့်တယ်နေလာပိတာလောဟိတဩရာတမင်းဒိဋ္ဌာမောင်းတော့အယောင်မောင်းတော့အယောင်ဆိုတာဘယ်နဲ့ဟာတော့ဆိုတော့မောင်းတော့အယောင်ဗမာစကားမောင်းတယ်ဆိုတာဘာလို့နားလည်တဲ့ပုဂ္ဂိုလ်ကြားရတယ် ဘုန်းကြီးတို့လည်းဗမာစကားတော့ဖြင့်ဘာမှမပြောနိုင်ဘူးဗမာစကားရမောင်းတယ်ဆိုတာဘာလို့မပြောနိုင်ဒါပေမဲ့လို့သဒ္ဒရာဘွင့်ကိုထောက်ပြီးတော့ကြည့်ရသဒ္ဒရာဘွင့်ကတော့အဲဒီမိန်သိထပုတ်ဖွင့်တော့ပန်းရောင်လေးနဲ့ဖွင့်တာပါပန်းရဲ့အကြောင်းညီကြီးကြီးအမိကြီးလည်းမဟုတ်ဘူးအဲဒီကြီးကြီးအမိနုရောင်လေးကဖွင့်တာအဲဒီတော့အမိနုရောင်လေးကအမိနုရောင်လေးက မင်းစိတ်ဓာတ်မောင်းတော့ရောက်နေတာမူလဘာနာသာထေရမှာရှိပါတဲ့ဝဋ္ထတုံမှာအဲဒီမှာမင်းစိတ်ဓာတ်ပုတ်ဖွင့်တာသူပါနဲ့သူပါနဲ့လည်းအဲဒီပါမျိုးလေးရှိပါတယ်ဟုတ်ဒီနာမည်တော်မင်းလည်းမြင်းလေးပါနဲ့လည်းခေါ်တယ်ဟုတ်မှာကလာကလာပန်းနေလဲခေါ်တယ်အဲဒီရောင်နဲ့ဒီရောင်လေးကညီကြီးကြီးပဲသိတယ်မညီဘူးအဲဒါမင်းစိတ်ဓာတ်မောင်းတော့အရောင် သဗ္ဗတရကျိုးပြည့်ပြည့်အကြောင်းလဲဒါကတော့ဗမာစကားနဲ့ရှင်းကျိုးပြည့်ပြည့်ဆိုတလက်လက်နဲ့ထားတယ်လက်နေတဲ့အကြောင်းဆိုရှင်းဒီဘုရားဆရာတော်ကဘာကမေးဘူးလဲမင်းစိတ်ထမင်းစိတ်ထအဲသဗ္ဗတရဆိုတာဘယ်လိုကြောင်လုံးလဲဗမာကဘယ်လိုပြန်လုံးလဲမေးဘူးလေသူတို့မှအဲဒီဟောဟာရနဲ့စုံနေကြပါတယ်ဒီကဒါလည်းစာရဆရာတော်ကြီးကမေးဘူးဗမာကဘယ်လိုပြန်လုံးဘယ်လိုဟာတော့ဆိုတော့သူတို့နားလည်အောင်ဘုန်းကြီးကလည်း ဝါရနဲ့တော့မပြောရဘူးသူတို့ဝါရလည်းကိုယ်ကနားလည်တာမဟုတ်တော့ဒီကိုစကားနဲ့တော့ပြောလို့မရှိဘူးဒါနဲ့ဘာပြောရလဲဆိုတော့ဟောနေရောင်လေးမှန်နေစီထားတဲ့ဘုရားတို့ဘာလို့အဲဒီနေအောင်ဆိုးတဲ့အခါလက်လက်လက်လက်နဲ့နေတာရှိတယ်လို့အဲဒီရောင်မျိုးပဲတပြိုးဖြစ်တဲ့ရောင်စုစားတပြိုးဖြစ်တဲ့လက်လက်ဖြစ်တဲ့အကြောင်းလို့ဆိုတော့အဲဒီသဘောကျတာဒီရောင်မျိုးပဲလို့ဗမာလည်းဒီလိုဒီလိုပြန်နေလို့ပြောတာအဲဒီရောင်ကြီးတော်၆တွေတခါထွက်လာတာလေ ညိုတဲ့ကိုယ်စိတ်ပိုင်းကနေညိုတဲ့ကြောင့်ညိုတယ်တဲ့သရင်တို့ညခုံးမှုတို့အားလုံးပေါ်တယ်ဒီလိုညိုတဲ့စိတ်ပိုင်းကညိုတဲ့ကြောင့်ညိုတယ်ထွက်တယ်ဝါတဲ့အစီတို့အဲဒီတော့ယက်ဒီကနေဝါသောကြောင့်ညိုတယ်ထွက်တယ်ညီတဲ့အသွေးတို့ကအဲဒီကနေပြီးညိုတော့ကြောင့်ညိုတော့သူတဲ့အဲသွားတို့လက်သေးတို့စသည်ကနေပြီးတော့သူတဲ့ကြောင့်ညိုတယ်ထွက်တဲ့စသည်တဲ့ လို့စိတ်ပဲနဲ့သူကရောင်းကြီးတော်ကြီးမြတ်စွာဘုရားကိုတော်ကနေထွက်ပြီးတော့ကောင်းတယ်လည်းပြန်နှံသွားတယ်အောက်လည်းပဲသွားသေးတယ်သွားနန္ဒဆက်ကြဝဠာတွေအကုန်လုံးပြန်နှံပြီးတော့သွားတယ်ရောင်းကြီးတော်ကြီးအဲရောင်းကြီးတော်ထွက်လာတယ်လို့ဒီလိုဘုရင်ကအထာတာတင်နေတဲ့ခါကသူအကျေတုံးဖွင့်ထားပါလေပြည်ကြီးပဲသူကအဲဒီရောင်ကြီးတော်ဖွင့်ဘုရားရှိခိုးတွေလည်းသူရေးတာတဲကောင်းပါလေစာရေးတွေလည်းတဲကောင်းဘုရားရှိခိုး အဲ့ဒါတွေနဲ့ရွတ်ဖတ်ပြီးသိဖို့နေပြီးဝယ်သိကောင်းပါလေအဲရောက်ပြီးတော့ထွက်ပြီးတော့နေတယ်အဲ့ဒါကိုထောက်ဆကြည့်လို့ရှိရင်တော့မြတ်စွာဘုရားများဘုရားဖြစ်တဲ့အချိန်ကညာနာထူးထူးခြားခြားဖြစ်လာတယ်ရုပ်တော်ကတော့ထူးထူးခြားခြားဖြစ်တာမပါရဲ့ဘူးဘုရားမဖြစ်ခင်ကယုံနဲ့ဘုရားဖြစ်တော့ယုံနဲ့ဘာထူးလို့ဆိုဘာမှထူးထူးခြားခြားတော့မပြဘူးနည်းနည်းတော့ထူးအောင်မှာမဟုတ်ဘူးကြီးကြီးနေနေဖြစ်တာချင်းတော့ထူးအောင်မှာသို့တော်လည်း သတိယုတ်ကနေပြီးတော့မြတ်စွာဘုရားယုတ်ကိုယ်တော်ကြီးကကြီးလာတဲ့ညင်လာတဲ့ဒီလိုတော့ရှိဖို့မပေါ်ဘူးဘာမှဒီမှာမပြောပါဘူးဒီတိုင်းမှာပဲညာတော်ထူးတာအဲအဲဒီသရုဒ္ဓတတ္တဟာအခုပါဠိငါတတ္တဟာကဖြစ်အာနိမိတတတ္တဟာကနှစ်သင်္ကမတတ္တဟာကသုံးခုရတနာကရတတ္တဟာဒီဘာခုနှစ်ရဆင်းနေတာပဋ္ဌာန်းဆင်းနေတာမူတဲ့အခါမှာရောင်ကြီးတော်ကြီးထွက်လာတဲ့ဆိုတော့ဒီမှာယုတ်မှထူးကြလာတယ် oeo t eo hụ krah တထိုင်ကြီးချင်းဖွဲ့ဝဲဖွဲ့ခွေခုနှစ်ရက်ပတ်လုံးထိုင်နေတော်မူလည်းရက်အဘိဓမ္မာခုနှစ်ကျမ်းကိုသင်ခြင်းတော်မူသောအခါကိုတော်မှနိလပိတာလောဟိတာဟောရတာမင်းစိတ်သာ ပါတရဟုသောကြောင်းကြီးတော်၆သွဲတို့ဖြင့်သက်ပေါ်လျက်ညညဝဲအလွန်သတ်ပေတော်မူသောမြတ်စွာဘုရားကိုတတိတော်တို့သည်ညညမြန်သောသက်ဟုမိုး၍ဖြစ်ခိုးပါ၏မြတ်စွာဘုရား ဒါဟာ၄ခုရှိသွားပြီ၄ခုနဲ့28ရှိသွားပြီအဲဒီကနောက်မှာအခုပါဠိတော်မှာလာတဲ့ဇပါလနိယောဒဇပါလပြင်းအောင်မင်းပြင်းအောင်မင်းဆိုတာနိယောဒနိကရောဒပြင်းအောင်ပြင်းအောင်မင်းဆိုတာဟုတ်တော်တော်လေးခိုင်းစီရတဲ့ကအောက်အထောက်ထောက်တင်နေသွားတဲ့အပြင်ကိုပြင်းအောင်မင်းလို့ခေါ်တယ်လို့ပြင်းအောင်မင်းဒါအဲဒီလိုအပြင်ကိုခေါ်တယ် အဲဒီညောင်မင်းဆိုတာကြာတော့ရှေ့ကခိုင်းကြီးကထောက်ထောက်ပြီးတော့အဲ့ဒီအထောက်တွေကပဲသူကအပင်လုံးလိုပြည့်ပြီးတော့အောက်ကမြင့်တယ်နဲ့မူလကအရင်ကအပင်ကြီးကဆွေးနေပြည့်စည်သွားပြီနဲ့လို့အဲဒီဒိုင်းတွေကထောက်ထောက်သွားတဲ့ဟာတွေကတော့ပင်လုံးဖြစ်ပြီးတော့သူကအပင်တွေအပင်တွေများစွာဖြစ်ပြီးတော့ပြန့်ကျဲပြီးတော့နေတယ်တဲ့ညောတာဆိုဒီလိုဓမ္မအဓိကများ နိရောဓအဲ့ဒီညောင်ပင်နဲ့တူတဲ့ဓမ္မသီကဆိုပြီးလည်းအဲဒါဆရာကပြောထားတယ်ညောဓမ္မသီကပထမကမူကြည့်လိုက်တဲ့တရားကတစ်မျိုးတဲ့နောက်ကျတော့တစ်မျိုးတစ်မျိုးတွေလျှောက်ဟောတာတော့ဟိုနောက်ကတရားလည်းပဲပြန်ပြီးတော့ဒီကုန်းဥစ္စာသိနေတာမဟုတ်ဘဲနဲ့ဘယ်ကဘယ်ရောက်တော့မှမသိဘူးတဲ့လျှောက်ဟောတာတွေအဲဒီလိုဓမ္မသီကရှိရဲ့သူကညောင်ပင်နဲ့တူတယ်ဆိုတယ်ဆရာဟောတာအဲဒီလိုမဟောရဘူးတဲ့မူလတည်ထားတဲ့ဟာမပြောက်စီရဘူးတဲ့အနုတ္တတွေမပြောက်စီရဘူး တချို့ကဟုတ်တယ်ပထမအကြည့်တာကတမျိုးနောက်လျှောက်ပြီးတော့ဟောတော့တယ်ဘယ်ရောက်တော့မှမသိကြားနာတဲ့ပုဂ္ဂိုလ်တွေလည်းဘာမှရမှမသိအဲ့ဒါမျိုးပြောတာညောင်မင်းနဲ့တူတဲ့ဓမ္မသိကပဲဒီလိုမဟောရဘူးလို့ဆိုအဲ့တော့အဲ့ဒီညောင်မင်းနဲ့အဲ့ဒီတရားဟောတဲ့ပုဂ္ဂိုလ်နဲ့နိုင်ရှင်ပြီးတော့ညောင်မင်းဆိုလဲထောက်ထောက်နေတော့လဲအဲ့ဒါဒီပြောတာညောင်ပင်အဲ့ဒီညောင်မင်းကြီးအောက်မှာထိတ်ကြောင်းသမားတွေက နေဘူးတဲ့အခါအဲ့ဒီမှာတဲခုတ်ပြီးတော့နေလို့ဇာပါလာဇာပါလာဇာပါလာဆိုစိတ်ကြောင်းတယ်ဆိုတဲ့အိဗေရှိဇာစိတ်ပါလာကကြောင်းစိတ်ကြောင်းသမားတွေနေရအဲ့ဒီဇာပါလာပညာမင်းကဘောရိပင်ရဲ့အပြည့်ပဲမှာရှိတယ်ဒီကအဲ့ဒီပညာမင်းကြီးအောက်မှာညဇာရာတရင်သုံးပြီးတော့နေရင်တဲ့ထိုင်ကြီးရဲ့ဝိမု ക്തി ဒုက္ခကိုခံစားရတယ် တရားဒေသနာတော်ကိုလည်းဆင်ញင်တယ်လို့သက္ကရာမှာတော့ပါပါတယ်ပါဠိတော်မှာတော့ဝိမု ക്തി ဒုက္ခသုတံဝေရီအရဟတဖို့ချမ်းသာကိုခံစားတော်မူလည်းရဲ့နိတိရိထိုင်နေတော်မူလည်းကြီးအဲအရဟတဖို့ချမ်းသာခံစားပြီးတော့ထိုင်နေတယ်လို့ပါဠိတော်ကတော့ဒီလိုပါပါတယ်အဲဒါလည်းဒီမှာအဲဒီဒီညောင်ပင်မှာထိုင်နေတဲ့အခါကာလမှာဥပ္ပခါကြောင့်ဥပ္ပခါကြောင့်

ဘာဟောတယ်ဘာနှလုံးသွင်းတယ်ဘာဆင်ဘာနှလုံးသွင်းတယ်ဘာရုပ်ဆိုတဲ့အရာမပါဘူးဉာဏ်ကြွနေတဲ့အပိုင်းမှလည်းမပါဘူးအဘိဓမ္မာဆင်ញင်တာလည်းဆင်ញင်တာပဲပါတယ်ဒီအတွင်းမှာဘာရုပ်သဖတ်ပြီးတော့ဒီတန်းကျူတယ်ပါဘာမှမပါဘူးအဲ့ဒါမပါလို့ပါဠိနေရာချင်းမြတ်စွာဘုရားရုပ်ဆိုတော်မူတဲ့တရားစကားပြပြမရှိလို့ပါဠိတော်ကသံဃာနာတဲ့ဆရာတွေကဒီသတ္တဟာတွေမပြဘဲနဲ့ခြံထားတဲ့ဟာဒုပါရသံဃာနာကျွန်တော်က သံဃာနာတင်တယ်ဆိုတာကတော့ဆရာဟောတဲ့တရားတွေပဲတင်ရတာကိုသက်စွာဆရာဘာဘာဘာတွေထုတ်တယ်လို့အစင်လာတွေကိုပြလို့တော့မဟုတ်ဘူးသူကတရားတော်တွေဝိနည်းဆိုရင်ဝိနည်းနဲ့ဆိုင်တဲ့တရားတော်တွေအခုဒီမှာဆွေးတာအနေနဲ့ဝိနည်းနဲ့ဆိုင်တဲ့တရားတော်တွေကိုသူကပေါ်ပြတယ်အဲတော့ပထမတတဟာမှာဆိုလို့ရှိရင်နေကသတိတံတာရာစိတ်နဲ့နှလုံးသွင်းပြီးတော့ကျွရင်လည်းအဝိဇ္ဇာ အဲရာဝေပါတဝုန်ဒီတမစသည်ဂါထာတွေဥဒန်းကျူးနေတယ်ပြီးတော့ဒါကဒေသနာအစဉ်အချင်းပေါ်ပြကြရှိတယ်သံဃာနာတင်ကြရှိနောက်ဇာပါလာနိကျောရကြတော့လည်းပဲဒီဒေါသအမြင့်ပြင်းထန်တဲ့ပုံနာလာမေးတော့ဒီဒေါသအမြင့်ပြင်းထန်ခြင်းကျင်းတော်မူပုံဥဒန်းကျူးရတယ်ဂါထာတွေရှိအဲဒီဂါထာတွေရှိတော့အဲ့ဒါနဲ့အတိတ္တဟာကိုပြတယ်ကြားထဲမှာမမိတ်မတုံမျက်စိဖြင့်ကြည့်ကြည့်တော်မူနေပုံဒီမှာရသော်ဗျာဘယ်တရားရုပ်ဖတ်တယ်မပေါ့မရှိဘူး အဲဒါလည်းမပြနိုင်ဘူးဉာဏ်ကတော်တော်ကောင်းပါဘူးဉာဏ်ကြွနေလဲဒါရုပ်ဖတ်တယ်မရှိဘူးနောက်ရဇနာကရမှာဒီမှာတွေဆင်းရဲနေတယ်ဆိုဆင်းရဲလားရှိတာပဲအဲ့ဒီမှာလည်းဘာဥရန်ကျူးရဲ့ရုပ်ဖတ်တယ်မရှိဘူးမရှိတော့သံဃာနာတင်ကြမရှိတော့သံဃာနာတင်ဆရာတွေကဒီသုံးကဖတ်တာဟာကိုကျော်သွားလက္ခဏာရှိပါတယ်တို့ကသိမကျင်တာဘူးသင်တဲ့ပုဂ္ဂိုလ်တွေကဘာကြီးတော့မှမရှိဘဲနဲ့ဒီထာကဘာဖြစ်လို့ဒီသုံးကတာဟာဆက်ရတယ်လဲဒီလိုလုပ်တာဘုန်းကြီးကသင်ရင်ကြီးတော့

သူများပြောတာဘာမှမကောင်းဘူးဆင်းလို့ဟုံးလို့ဆိုပြီးတော့ဒီလိုပဲပဲသွားတာပဲအဲဒီလိုပုံနာဘူးအဲ့ဒါနဲ့စညဇာပြားကအဲ့ဒီတင်းတဟုံးဟုံးနဲ့မာနဒေါသအားကြီးနေလို့ရှိရင်မကောင်းဘူးမာနဒေါသတွေကျင်းမှမကောင်းမှုပတ်ပြီးပြီးတော့ပြမနာဖြစ်တယ်ဆိုတဲ့အကြောင်းညဇာပြားဥဒန်းကျူးတယ်ငါလေးပါတယ်အဲ့ဒါလေးကိုငါနာကျင်းတယ်ဒါမှမဟုတ်အဲ့ဒီတတ္တဟာကိုသံဃာရနဲ့ဆရာတွေကပေါ်ပြ အဲဒါဒါလည်းအခုရုပ်ပါပဲဒါလည်းလည်းသဗ္ဗလာပတ္တဟမှာသာနေတော်မူကုန်အောင်ပြုပြီးတော့သစ္စာဆရာသရောကြောင်းလဲမြေမပြတ် သဗ္ဗလာမြည်တော်မြင်မြောင်မင်းကြီးအောင်၌သထိုင်ကြီးဖြင့်ထက်ဝဲဖွဲ့၍တိုင်းနေတော်မူလျက်ခုနှစ်ရက်ပတ်လုံးဝိမု ക്തി ဒုက္ခခေါ်အလားတကူချမ်းသာကိုခံစားတော်မူနေတော် ဘုရားကိုတတိတော်တို့သည်ရိုးလေးမြန်သောလက်အောင်မို့၍သိခိုးပါ၏မြတ်စွာဘုရားအဲဒီမှာလည်းဒီညောင်ကြီးကဘယ်သူမှမရှိဘူးအဲဒီတော့ကတရားကျင့်နေမှလူတွေကဘယ်သူမှမသိသေးဘူးနတ်တရားတော့သူသိကြမလားတော့မပြောတာဘူးဘယ်သူမှမသိသေးဘူး ရှိလို့ရှိရင်လည်းတရားတရားရှိတဲ့ပုဂ္ဂိုလ်တွေလာကြတာနဲ့သက်စွာဘုရားခေါင်းကောင်းထိုင်ရမှာမဟုတ်ပါဘူးဝါလာကြတော့ဒီကလာကြတော့အဲဒီကြာကမသိတာထောက်ကောင်းကောင်းနဲ့တော့ပြီးလို့ဆိုတာအဲဒီတော့ကပြီးလို့လူတွေကလည်းပြုံကြီးဝိုင်းလာပြီးပူဇော်ကြတော့နေလို့ရှိရင်ခက်နေမှာသူ့စားဒီဒီရေးတာလည်းထောက်ကောင်းကောင်းနဲ့ပြီးတော့ကိုယ်ကြီးအေးဆေးဆေးပဲဆန်းဆိုတာလည်းမနည်းအဲဒီဇာပါလာနိကြောဒဇာပါလာညောင်ညောင်ပင်အောက်ခွန်ရသတင်းသုံးပြီးတဲ့ခါကလား တောင်ရကမွတ်စလိန်ကအဲမွတ်စလိန်ကဆိုတဲ့ကြီးပင် အောက်မှာမြတ်စွာဘုရားသတင်းသုံးတယ်တဲ့မြတ်စွာဘုရားကြီးပင်အောက်သတင်းသုံးတဲ့အခါကာလအဲဒီကြီးပင်နားမှာဒီအိုင်ကြီးကရှိအဲဒီအိုင်ကြီးရဲ့အောက်နဂါတို့နေရနန္ဒဂါတွေပေါ့နန္ဒဂါနဂါဆိုတော့လေမွေးတော့မွေးပါမွေးမဲ့တကူရှိနေတာဒီအခုရိုးရိုးမွေးတော့မဟုတ်ဘူးသူက အဲငကားတို့ညီရဘုံဝိမှာရှိရဲ့ခုကလာဥဒ္ဒောင်းငွေကြီးဥဒ္ဒောင်းအဲဥဒ္ဒောင်းရှိတဲ့ဌာနကနေပြီးသွားတူးတော့ငွေကြီးလိုက်တယ်ပါဆိုတော့အဲဒီတော့ငကားတွေညီမှာပဲငကားတွေလည်းသူကအဲနတ်ငကားကြီးသူဆံရဌာနဖြစ်တော့အဲဒီမှာမြတ်စွာဘုရားကဒီရင်အောင်လာပြီးသတင်းသုံးရောအဲဒီနေ့မှာမိုးအာကြီးရတယ်တဲ့အဲဒီကမြတ်စွာဘုရားလာပြီးထိုင်နေရအကြံဉာဏ်နဲ့မိုးကကြီးရတယ် ဟိုမြက်ပါလုံးမိုးရွာတယ်ဆိုတော့ဒီခါမှလည်းမိုးရွာတတ်တဲ့ခါပဲအဲဒီအိန္ဒိယအလယ်ပိုင်းမှာဥပမာပြည်လိုပဲဗမာပြည်အလယ်ပိုင်းလိုပဲမိုးရွာတတ်တဲ့ဟိုမြက်ပါလုံးမိုးအကြီးကျယ်ရွာတယ်မိုးကြီးတွေကတော့ငကားကြီးကသူ့နေရာမြတ်စွာဘုရားရောက်လာတဲ့အခါမိုးကြီးရွာတယ်မြတ်စွာဘုရားမိုးနဲ့အေးနေမယ်မအေးရအောင်ဆိုပြီးတော့ သူ့ကိုကြီးကိုအမှန်ကြီးရဲ့ကိုကြီးဖန်ဆင်းမွေကြီးခုနှစ်ခုနှစ်ပတ်ခွေပြီးတော့မြတ်စွာဘုရားကိုဘေးကနေကာထားတဲ့ဆိုတာကာထားတယ်ကျေကြီးပါပဲကျောင်းသားကြီးတခုတော့ကျေကြီးကိုကကကလေးဆိုရင်တော့မူကြီးနဲ့ဆိုတော့မျိုးရတော့ဆက်မှာမလဲဘုရားဆိုတော့ကိစ္စတော့မရှိပါဘူးဒီကစဉ္ညာကြောင့်ပဲဆိုတော့ကြောက်နိုင်တယ်ကျေကြီးပါပဲတဲ့ တိုက်ခန်းကြီးအနေအားဖြင့်ကိုမွေကြီးရဲ့အကြီးကြီးတော့ကိုကြီးဖန်ဆင်းပြီးတော့ခုနှစ်ပတ်ပတ်ပြီးတော့အပေါ်ကနေပြီးဆိုပြင်းကြီးနဲ့ပုတ်ပြီးတော့ထားလိုက်တော့ကျောင်းသားကြီးတစ်ခုတည်းသတင်းသုံးနေရတယ်လို့လည်းဆိုရင်ဆန်းလာသတင်းသုံးရတယ်တဲ့ကမရွာကြီးကသူ့ကိုဖြင့်ကျောင်းသားအနေနဲ့သူကသူသားလိုက်တာတဲ့ဒီကိုဖန်ဆင်းမယ်ဆိုလို့ရှိရင်လည်းယရနာတွေပါနေနဲ့သူကဖန်ဆင်းနိုင်ပါတယ်တဲ့ အဲဒီတော့ဖန်ဆင်းမနဲ့သူ့ကိုယ်ခန္ဓာနဲ့ပဲအောက်မှုပြုခြင်းလို့တဲ့ဗျာမို့ဒီငါးကြီးကခုနပါပတ်ပြီးတော့မြတ်စွာဘုရားကိုယ်ခန္ဓာဖြင့်ကြောင်းလိုက်လို့ပြီးတော့တူတယ်တဲ့အဲဒီမှာဘုရားအဲဒီဘုရားပုံတော်လေးတွေလောက်ကြတယ်ဟိုကမ္ဘောဒီးယားတို့ကတော့အာကြီးတို့လည်းမူမူပတ်တာတယ်ဗျာမု슬င်ကအညာမြတ်စွာဘုရားသတင်းသုံးပြီးတော်မူကို ခொနည်းပြည့်တဲ့ခါကာလမိုးလဲလင်းငကားကလည်းလူအောင်ဖန်ဆင်းမြတ်စွာဘုရားကြတော့အဲ့ဒီခါကာလမြတ်စွာဘုရားဥဒန်းကျူးတယ်ဥဒန်းကျူးတာလေးကတော့ပတိမျိုးစရာကောင်းတယ်လူခောဝူဧကောဒုဋ္ဌာတာသုတ္တဓမ္မတာပတ္တာတောအတ္တရာပိစံဒုက္ခံလောကေပါဏနံပါနေတု အဗျာပိသံဒုက္ခံလောကေပါဏဗုဒေသုသံယမောဒုက္ခဝေသောဒုက္ခသာသုတ္တဓမ္မတာပတ္တာတော်ဒုက္ခဝေသောဒုက္ခသာသုတ္တဓမ္မတာပတ္တာတော်အဗျာပိသံဒုက္ခံလောကေပါဏဗုဒေသုသံယမော အဲဒီမှာမြတ်စွာဘုရားကိုတော့တပါးလဲနေတာလည်းပဲအဲဝိဝေကဖြစ်ပြီးတော့ငကားကြီးကလည်းသူတယောက်တည်းဝိဝေကဖြစ်နေအဲဒါတွေအကြောင်းပြုပြီးမြတ်စွာဘုရားကဥဒန်းကြီးဒုက္ခဝိဝေကောဒုဋ္ဌာသသုတ္တဓမ္မသာပတ္တတော်သုတ္တဓမ္မသာထင်ရှားသောတရားရှိဖြစ်၍ဝါသူစဉ်သူတဲ့ပြည်ပြင်းတဲ့သောတရားတွေထင်ရှားလျက်ပတ်တာတော် သိမြင်တော်မူသည်ဖြစ်၍ဒုက္ခသာရောင်ရဲသောပုဂ္ဂိုလ်အားဝိဝေကောသင်စိတ်ခြင်းသည်ဒုက္ခချမ်းသာလာပါလေသင်စိတ်ခြင်းဝိဝေကဆိုသင်စိတ်ခြင်းခាយဝိဝေကရှိတယ်စိတ်ဓာဝိဝေကရှိတယ်ဥပရိဝိဝေကရှိတယ်၃မျိုးရှိတယ်ခាយဝိဝေကဆိုတာအပေါ်မီးပဲနဲ့တကူရင်းနေတာခាយဝိဝေကခေါ်တယ် အဲ့ဒီကာယဝိကလည်းချမ်းသာတာပဲတယောက်တည်းနေရင်ချမ်းသာဒါပေမဲ့လို့ဒုက္ခတာရောင်ရဲမှာတဲ့တယောက်တည်းနေရတာနဲ့ရောင်ရဲနေတဲ့ပုဂ္ဂိုလ်မှချမ်းသာတယ်တယောက်တည်းနေရတာမရောင်ရဲဘူးအဖို့ရှိမှနေနိုင်တယ်ဆိုတဲ့ပုဂ္ဂိုလ်အတွက်တော့တယောက်တည်းနေရဆင်းရဲတာပဲဒီလိုကတယောက်တည်းနေတာကိုအဖို့ရှိမှနေရဒါတယောက်တည်းက2ယောက်2ယောက်တော့မှနည်းသေးတယ်ဆိုပြီး3ယောက်4ယောက်5ယောက်ဖြစ်အောင်အများကြီးမှသူကပြောတယ် အဲဒီတော့မယောင်ရဲတဲ့ပုဂ္ဂိုလ်တော့ကာယဝိကတယောက်တည်းနေရရင်မချမ်းသာဘူးဆင်းရဲတယ်အခုတော့ဒုက္ခတာယောင်ရဲသောပုဂ္ဂိုလ်အားတဲ့ယောင်ရဲနေတဲ့ပုဂ္ဂိုလ်တယောက်တည်းနေရတာလဲကာယဝိကလည်းချမ်းသာတာပဲဒါကတော့ဘုန်းကြီးတို့ညာတော်များတပါးတဲ့နေရသိချမ်းသာတယ်တပါးတဲ့နေရအနံကောင်းတယ်လို့ဘယ်သူနဲ့မှလည်းစကားမပြောရဘူးဘယ်သူမှလည်းကြောင်းကြောင်သက်ရဘူးဘယ်သူမှလည်းမငဲရဘူး ရောက်တဲ့နေရာကအမှန်အေးကြတယ်အမှန်ကိုကောင်းပါတယ်သူကအဲနှစ်ပါးရှိနေလို့ရှိရင်တော့တစ်ပါးတစ်ပါးနဲ့ငဲရတယ်ဒီမှာနည်းနည်းအလို့ရှုပ်လာတယ်အဲဒါကိုတစ်ပါးနဲ့နေကြောင်ရဲတဲ့ပုဂ္ဂိုလ်မှာသိခံတာလေတဲ့ပြီးတော့အောက်ထစ်ဆုံးအနည်းဆုံးအားဖြင့်ရဟန်းတော်များတစ်ပါးနဲ့နေနိုင်အောင်စူးစမ်းဖို့အရေးကြီးယောဂီပုဂ္ဂိုလ်တွေတရားထုတ်တဲ့အခါတွေမှာတယောက်တည်းနေနိုင်ဖို့ရအရေးကြီးပါတယ် ပြောကတရားထုတ်တယ်ဆိုပေမဲ့တယောက်တည်းသိမနေနိုင်ဘူးခေါ်လေးနဲ့မှလမ်းလျှောက်တာတော့တချို့ကဈဉာလျှောက်တယောက်တည်းအရှုမှနေလို့ကသမာဓိဉာဏ်နဲ့ပြရမှာမဟုတ်ဘူးတယောက်တွဲပြီးတော့ဈဉာလျှောက်နေပဲသမာဓိဖြစ်နေမှာဖြစ်နေကြတချို့ကတယောက်တွဲဈဉာလျှောက်စကားအထက်ပြောလိုက်ပြီးသမာဓိမရှိဘူးအဲ့ဒီတော့မလုပ်အောင်လို့ဆိုတယောက်တည်းနေမှာအဲတယောက်တည်းရောင်လဲရောင်ရဲရရောင်ရဲနေမှာရောင်ရဲနေလို့ရှိရင်တယောက်တည်းနေတာသိကောင်းတယ် ဒီယောဂီပုဂ္ဂိုလ်တွေကတယောက်တည်းနေကြမှာလည်းမလွဲတာလို့ခင်ဗျားနဲ့နေရတာခင်ဗျားနဲ့နေကုန်နေခြင်းဘူးအဲတော့ခင်ဗျားနဲ့မနေဘဲနဲ့တယောက်တည်းထိုင်မှအဲဒီညာကြောင်းမှအမှန်ကောင်းတယ်ဒီယောဂီပုဂ္ဂိုလ်တွေအမှန်ရေးကြည့်ပါတယ်ခင်ဗျားဆိုပြဥဒ္ဒံသိကောင်းတယ်ခင်ဗျားသိတဲ့ဘောကြတယ်ဆိုတာဒါကာယဝိကဆိုအောက်ထစ်ဆုံးရှိသေးတယ်နောက်စိတ်တဝိကဥဒိဝိကတွေရှိသေးတယ်အဲဒီမှာကြောင်ရဲပြီးတော့နေတဲ့ပုဂ္ဂိုလ်တဲ့တယောက်တည်းတကူတဲ့ ဘာမှမလုံးနိုင်အောင်လို့တရားနှလုံးမသွင်းနိုင်အောင်လို့ဒီကိုယ်တည်းနေရတာကိုကြည်ကျင်နဲ့နဲ့ရှိရင်ဒီကိုယ်တည်းနေရတဲ့ပုဂ္ဂိုလ်ချမ်းသာတယ်တဲ့ဒီရတဲ့ကတူကိုစဉ်းစားကြည့်ရင်ဒါကြည့်မှာပဲချမ်းသာတယ်ရောက်ရှင်သူကိုယ်တို့မရဒီတို့မရတယ်ဥစ္စာကိုမကြိုက်တဲ့ဥစ္စာသူကလို့သူမကြိုက်တဲ့ဥစ္စာဘုရားလုံးနဲ့တဲ့နေရာမကြောက်ဘူးသူကကြောက်တယ်ဆိုတော့ဘာမှသိကျက်စရာသိကျက်စရာအဆုံးစွန်းမရှိဘူးကြောက်တဲ့မှာသိကျက်စရာတွေပေါ်နေတော့နေရာမကြောက်ဘူးဥစ္စာကတော့ကြောက်တဲ့တော့ဘုရားကိုမတည့်ပဲနေနေရာကြောက်တာတော့ ဒါတော့တဲ့မှာရှိမှကြောက်တယ်တော့အဲရောင်ရဲရောင်ရဲနေတဲ့ပုံပုံများတယောက်တည်းအဲဝိဝိကသိချမ်းတာတယ်သိနေတယ်ကောင်းနေတယ်အဲဒီတဲ့ရိုးရိုးတဲ့သိမြင်တဲ့သိမြင်တဲ့တရားတွေသိမြင်ပြီးတော့နေတဲ့ပုဂ္ဂိုလ်တဲ့ပို့ပြီးတော့ချမ်းသာတာပေါ့လေဒီကနေ့လုံးအားထုတ်ပြီးတော့နေတော့ အဲကောင်းတယ်ပိန်တယ်ဆိုင်တယ်ရှိတယ်မြင်တယ်ကြားတယ်စသဖြင့်ရှုရမယ်တရားတွေတခါတည်းအရှင်ရဲ့ရှုပြီးစိတ်ကြက်ကလေးတွေမြင်နေလို့ရှိရင်မြင်ပြီးတော့တကိုယ်တည်းနေရရင်သိချမ်းသာတာပေါ့သိကောင်းတယ်တရားမှတ်တွေကောင်းတယ်ဘုရားသိကောင်းတာသက်သာပြောင်းတန်းကြည့်တာနှုတ်ဝန်တာလည်းပါဒုက္ခဝိသောဒုဋ္ဌသာသုဒ္ဓဓမ္မသာပတ္တာသုဒ္ဓဓမ္မသာသင်္ချာသောတရားရှိသည့်တွေဟာသူတင်သူတိုင်းသိခြင်းသိတဲ့သောတရားတွေသင်ကြားလျက် ပတ္တတော်သိမြင်နေတော့ဒုထသာရောင်ရဲသောပုဂ္ဂိုလ်ဟာဒုထသာရောင်ရဲနေသောပုဂ္ဂိုလ်ဟာဝိဝေကောတကိုယ်ဤနေရခြင်းဤဟူသောသိဉ္ဇဉ်ခြင်းသည်ဒုက္ခချမ်းသာလာပါပဲ။ဟုတ်လား။ယောဂီပုဂ္ဂိုလ်တွေကစပြီးတော့ရှင်းရမယ်။ဒါရေးကြည့်တယ်။အဲဒိရတနိုင်တာကတော့လာကြတယ်ဝိဝေကကဒီတစ်မျိုးတည်းမဟုတ်ဘူး။စိတ်တဝိဝေကတဲ့စိတ်စိတ်မှာကိလေသာပေါ်နေရှင်းတာတဲ့ လူကတော့တယောက်တည်းနေနေမယ်လို့စိတ်ကပေါ်နေနေဆိုရင်လည်းနေရာမကျဘူးတဲ့အဲ့ဒါကလူကတော့တယောက်တည်းပါပဲဒါပေမဲ့တယောက်တည်းပဲလို့စိတ်ကစဉ်းစားပြီးတော့ပေါ်နေနေကိုအာယုံလေးသမထမ်းကြောင်းနဲ့ကိုကဝင်နေနေမယ်လို့စိတ်ကဟိုသွားလိုက်ဒီသွားလိုက်ဟိုလူနဲ့တွေ့လိုက်ဒီလူနဲ့တွေ့လိုက်ဘုရုနဲ့စကားပြောလိုက်ဒီလူနဲ့စကားပြောလိုက်စိတ်ထဲသွားတယ်ဒါမှမဟုတ်အာယုံလေးလည်းရှိနေတာပဲ အဲတချို့အိမ်တော်မရှိဘူးဆိုရင်လည်းသူစိတ်ကူးနဲ့အိမ်တော်နေလည်းရှိရင်ရှိနေတာပဲဒီကဝဉာဏ်တော်တစ်ပါးများအဲအကြောင်းတစ်ခုကိုကြောင်းအကြောင်းတစ်ခုမြည်ပြုပြီးတော့တခါလဲညာမောင်ကလူထွက်စိတ်ကူးတွေများဖြစ်နေတာမျိုးတခါလဲအဲသူ့ပြောက်သေးပဲဗျာဘယ်သူမှတော့မရှိသားနဲ့စိတ်ထဲနဲ့သူကပေါ်ရရှိနေတာကိုအဲဒီမှာအိမ်တော်နေပါလေရသားတွေပါလေရအဲဒီလိုဟာတွေရှိတာပဲအဲဒီလိုဆိုလို့ရှိရင်လည်း လူကတကိုယ်ထဲနေမယ်ကာယဝိဝကဖြစ်နေမယ်စိတ်ကဝိဝကမဖြစ်ဘူးတဲ့စိတ်တဝိဝကစိတ်မှာကိလေသာဖော်မီးပဲတကိုယ်ကြီးဖြစ်ရမယ်အဲဒါသမထဇာနေရရင်တော့ကောင်းတာပေါ့ဒီဇန်တရားတွေနဲ့ဆိုရင်တော့တစ်တိုင်းအာယုံဆိုရင်တစ်တိုင်းအာယုံတွေစိတ်ရောက်ပြီးစိတ်ကလေးတွေကိုလည်းပြီးအာနာပါနာဆိုရင်လည်းသောတဝင်တဲ့အာယုံစိတ်ကလေးတွေကိုလည်းပြီးကောင်းပါလားအခုကောင်းတာပိန်တာတွေမှတ်နေတဲ့ဝိပဿနာကလည်းပဲဥစ္စာရသမารိမှာယုံနာအဖြစ်အပျက်ကိုမထင်နဲ့အောင်တော့ အဲဒီမှတ်ရအာယုံလေးပဲတာပြီးတော့အောင်းနေဒိနေဆိုင်နေသိရတာဒီလေသူ့အာယုံနဲ့သူ့စီတွေနဲ့ကပ်ကပ်ပြီးတော့စိတ်ကြီးငြိမ့်နေရင်ကိုဟန်ကြပြီတရားတော်ကစိတ်တွေပဲမှမသွားဘူးကိလေသာပေါ်ရင်မရှိဘူးမှတ်စိတ်ကြီးတယ်ပဲစိတ်စိတ်လည်းမှတ်စိတ်နောက်စိတ်လည်းမှတ်စိတ်နောက်စိတ်လည်းမှတ်စိတ်အဲဒါစိတ်တဝိသုဒ္ဓဖြစ်နေပေါ့မာတိဖြစ်နေတာစိတ်တဝိသုဒ္ဓဖြစ်နေစိတ်ကောင်းတယ်အဲဒါကတော့ တရားမြင်နေတော့တော့လည်းသူမြင်နေပါပြီဒါလည်းကြောင်ရဲတဲ့ပုဂ္ဂိုလ်မှာအဲထိုတို့အာယုန်နဲ့စိတ်ကူးကျင်နေတဲ့ပုဂ္ဂိုလ်နဲ့တော့ကောဒါမချမ်းသာဘူးစိတ်ကလေးတစ်ခုတည်းပြီးနေရတာသိနေချမ်းသာသူကစိတ်ကူးကျင်နေတာကိုစိတ်ကူးနေရကြားနေရတာကိုပဲသူကပြောတယ်ထင်နေတော့အဲဒီလိုပုဂ္ဂိုလ်မှာစိတ်ကလေးတစ်ခုတည်းဖြစ်အောင်နှလုံးသွင်းရတာအလွန်တာဝန်လေးဒီကတရားမို့တရားထုတ်ရတာနဲ့ပြင်းပြကောင်းတယ်သူကဒီလိုအောင်မေးတရားထုတ်ကြရတယ်ဘုန်းကြီးတို့ကပြောတယ် ကောင်းတယ်မှသိတယ်မှတိုင်းတယ်မှသိတယ်မှသိကြည့်တယ်ဖြစ်ရင်လည်းမှမြင်တာမှကြားတာမှကိုယ်တာမှဆန့်တာမှတိုင်းတာမှထတာမှစသည်ဖြင့်ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းမှသိတွေဖြစ်တိုင်းဖြစ်တိုင်းမှဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှဆိုတော့အဲဒီမယောင်ရဲတဲ့ပုဂ္ဂိုလ်ကဩဒီလိုဆိုလို့ရှိရင်ဘယ်နာမှရှိတော့မလဲသင်ပိုင်းလားသုတ်ကြိတ်ကမပြောနဲ့အားတဲ့ချင်းကိုမရှိတော့ဘူးဆိုပြီးတော့တချို့ကတရားတော်မှကြောက်ရဲတယ် အာမထုတ်အောင်မရှိဘူးကအာတဝမှာကြောက်ဖြစ်နေတာအဲ့ဒါတော့အဲ့ဒါမယောင်ရဲတဲ့ပုဂ္ဂိုလ်တွေရောင်ရဲနေတဲ့ပုဂ္ဂိုလ်ကသူ့အယုံနဲ့သူ့ဒီလေးတွေဖြစ်နေတာသူကဟန်ကြနေတာပဲဒါလောက်နဲ့သူကရှင်းနိုင်သမ်းတာလေတဲ့ပြီးရင်ပြလိုက်တဲ့တရားလေးတွေကပြီးတော့ပေါင်းတာကလည်းပေါ်လို့စိန်တာလည်းပေါ်လို့ထိုင်တာလည်းပေါ်လို့ထိတာလည်းပေါ်ကိုယ်တာဆန့်တာအဲဖြစ်ဖြစ်ဖြစ်တဲ့နေတိုင်းတော့မြင်နိုင်ကြတဲ့ဓဝါကြောက်ပါတရားတွေပေါ်အဲပေါ်ပြီးတော့အဲ့ဒါလေးတွေရှုပြီးတော့အဖြစ်အပျက်ကလေးတွေပြီးနေလို့ရှိရင်တဲ့ အဲစိတ်ဓာဝိကဖြစ်နေပြီတဲ့မှတ်ပြအာယုန်လေးနဲ့မှတ်ပြတဲ့စိတ်မှတ်ပြအာယုန်လေးနဲ့မှတ်ပြတဲ့စိတ်ဒါပဲရှိတယ်။ဒါတစ်ပါးအလုကာမဂုဏ်အာယုန်လေးရတဲ့ဆက်ဝိလူဒီနနဲ့တွေ့တဲ့စိတ်ကူးတွေအဲဒါတွေမဖြစ်ဘူးတဲ့စိတ်ဓာဝိကအဲစိတ်စိတ်မှာကျင်းစိတ်နေပြီအဖို့ကျင်းစိတ်နေပြီကိလေသာအဖို့တွေမရှိတော့ကိလေသာအဖို့တွေကျင်းစိတ်နေပြီတဲ့အဲဒါဆန်းတာရဲ့တရားတကယ်လိုလားတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီလိုအသိလေးရှင် သိချမ်းသာတာပဲတရားရှိနေရတာကသိကောင်းတာဒါကြောင့်တရားတကယ်လိုလားတဲ့ပုဂ္ဂိုလ်ရဟောကမ္မထာညောင်းကထွက်သွားအိမ်ရောက်လို့ရှိရင်လေသူတို့မနေရဘူးကိုယ်အာယုံဒီအာယုံနဲ့တခါလဲသိဉ္ဇတရားတွေကမရမနေတာဘူးအခုကမ္မထာညောင်းနဲ့ရှုမှတ်ပြီးတော့နေတာမျိုးကတော့သူချမ်းသာပြီးတော့နေတာမနာကောင်းတယ်အဲဒါသိတဝိဇ္ဇာကအလယ်စင်းရောက်တယ်ဒုက္ခဝေကောဒုဋ္ဌသာသုဒ္ဓဓမ္မသာပတ္တာတော့သုဒ္ဓဓမ္မသာသိစဉ်တည်းတော့တရားတွေသင်ပြပေါ်လည်း ဘာသာတော်သိမြင်နေပြီဖြစ်၍ဒုထသာသိမြင်နေသောအာယုံမြတရားမြနဲ့ကြောင့်ရနေသောပုဂ္ဂိုလ်အားဘူဝေကောကိလေသာဖော်မိတဲ့စိတ်တကိုယ်ကြီးကြည်ခြင်းဟုဆိုသောစိတ်ငြိမ်ငြိမ်ဤသူခေါ်ချမ်းသာလာပါလေ။ကိလေသာဖော်မပါဘဲနဲ့စိတ်ဓမ္မစိတ်ကြီးတဲ့ဝိပဿနာစိတ်ကြီးတဲ့ကြီးနေတာစိတ်ဓာတ်ဝိကပြင်တာချမ်းသာတယ်တဲ့ဒါယောဂီပုဂ္ဂိုလ်တွေတကယ်မှတ်ကောင်းနေတဲ့ပုဂ္ဂိုလ်။ဒါကြသင်ကြတယ်သိချမ်းသာတာကောင်းတယ်။ဒါရအောင်အားထုတ်နေရတယ်။ အဲဒါလည်းပဲအကောင်းဆုံးဖို့ပြည့်စုံတဲ့ကောင်းတာကတော့ကိလေသာသင်္ခါရတွေလုံးဝဆိတ်သုံးနေတဲ့နိဗ္ဗာန်အရုံရောက်နေတာတဲ့ဒါကတော့အကောင်းဆုံးပဲသုဘဝိသောတေဒုထတာသုတဓမ္မတာပတ္တာတော်သုတဓမ္မတာဤစဉ်ပြလိုက်တော်ယုံနာနမသင်္ခါရတရားတို့သင်ရှားပေါ်လျက်ပတ္တာတော်ဤစဉ်ပြလိုက်တော်တရားတို့ကိုအမှန်တိုင်းသိမြင်ပြီးဖြစ်၍သုတသာ သင်္ခါရချုပ်ငြိမ်းသော အာယုန်နှင့်ရောင်ရဲနေသောပုဂ္ဂိုလ်အားဝိကောကိလေသာသင်္ခါရတို့၏ချုပ်ငြိမ်းခြင်းစိတ်ချင်းချင်းဟုစွာသောဥရိဝိဝေတသည်သူခေါ်ချမ်းသာလာပါပေ၏ဥရိဝိဝေတအဲနိဗ္ဗာန်သင်္ခါရချုပ်ငြိမ်းနေတဲ့အာယုန်နဲ့ချမ်းသာတယ်အဲ့ဒီအာယုန်ရောက်နေမြတ်စွာဘုရားခေါင်းကရှိကတန်းရတယ်ဒီတိုင်းပါပဲခု အဲဒီမွတ်စလင်ကကြီးပင်အောက်မှာလင်းတုံနေတဲ့အခါလေခုနှစ်ရက်ပါလုံးမိုးတွေကရွာငွေကြီးကကာကွယ်လုပ်ပြီးတော့ပေးအဲမယောင်ရဲတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့တပါးနဲ့နေရတာလည်းပြင်းမှာအဲစိတ်ကူးတွေမစိတ်မကူးရတာလည်းပြင်းမှာပဲဒါလောကအာယုန်နဲ့ဘာမှမဆက်သွယ်ရပဲနဲ့ဒီကလည်းပြင်းမှာပဲအခုတော့မြတ်စွာဘုရားမှာတော့တရားတွေက အကုန်လုံးပေါ်လို့ယုံနာနမသင်္ခါရရှိပြတယ်လေပေါ်လို့ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်အာယုံလည်းသိမြင်ပြီးတော့အဲဒီယုံနာသင်္ခါရငြိမ့်တဲ့သဘောနဲ့ပဲကြောင်ရဲပြီးတော့ခုနှစ်ရက်ပါလုံးဒီအာယုံနဲ့ပဲအာယုံပြည့်ပြီးတော့ပြီးနေတာပဲအမှန်ကောင်းတယ်ဒီရင်အာယုံနဲ့ဘာမှမစဉ်းစားဘူးမသိမြင်ဘူးမမျှော်လင့်ဘူးမတောင်းတာဘူးယုံနာသင်္ခါရငြိမ့်တဲ့သဘောမှာစိတ်ကလေးပြီးနေစိတ်ချမ်းသာတယ်ကောင်းဆုံးပဲအခုယောဂီပုဂ္ဂိုလ်တွေလည်းအဲ့ဒီကြောင့်မှဆိုတာကနောက်ဆုံး အရိယာမေဖို့ရောက်တဲ့အခါဗလာသမပတ်ဝင်စားတယ်ဆိုတော့ဒီယုဏသင်္ခါရနင်းနဲ့နိဗ္ဗာန်အယုံမှာတည်တာပဲမြတ်စွာဘုရားလည်းခုနှစ်ရက်မတည်နိုင်တောင်မှအဲမိနစ်ပိုင်းလောက်ဟုတ်လား9မိနစ်လောက်ဖြစ်စေ10မိနစ်လောက်ဖြစ်စေနာရီဝဲလောက်ဖြစ်စေတနာရီလောက်ဖြစ်စေဒီလောက်ကြည့်အောင်လို့ ကျိုးစားရတယ်ဒီနေ့လည်းပုဂ္ဂိုလ်တွေရှိပါတယ်တန်းနိုင်လို့ရှိရင်တော့2နာရီ3နာရီ4နာရီတန်းနိုင်လို့ရှိရင်တစ်နေ့လုံးတစ်ညလုံးဒါလောက်လည်းဒီမယ်ဆိုရပါတယ်မရောညာ24နာရီပြီးရောအားလုံးနေတဲ့ပုဂ္ဂိုလ်တွေလည်းဒီလိုလည်းရှိတာပါပဲခုနှစ်သာပဲရှိပါတယ်အဲ့ဒါအမှန်ချမ်းသာတယ်တဲ့ဒီအတွင်းမှာအမှန်ချမ်းသာနေတာပဲရသော်ဗျာဥဒန်းကျူးတယ်အဲဒီဥဒန်းဟာတော့ကောင်းတဲ့ဥဒန်းနဲ့ယောဂီပုဂ္ဂိုလ်တွေနဲ့သိပြီးတော့သင်လို့ရတယ် အပြာပေဇံသုခံလောကေပါဏဗုဒ္ဓေသုသံယမော လောကေလောက၌အပြာပေဇံစိတ်မဆိုခြင်းစိတ်မပြည့်ခြင်းသည်သုခံချမ်းသာလာပါ၏ဇာဘာရဒေါသမရှိဘဲနဲ့စိတ်ကလေးငြင်းငြင်းနေတဲ့သဘောတဲ့ချမ်းသာတယ်ဒါကတော့အဲဒီငကားကြီးတဲ့အကြောင်းပြုပြီးတော့ဥဒံကျူဟန်ကျူပါရဲ့ငကားဆိုမွေးဆိုစိတ်ဆိုးရတာလေဒီတွင်းမှာဒီမြတ်စွာဘုရားပူဇော်ရိုသေပြုနေပဲဘဲမှသူစိတ်မဆိုးရဘူး ဒီဆိုချင်းကျင်းပြီးတော့နေတယ်။သက်သာပြားနဲ့ဗျာပါဒဒေါသတွေလုံးဝကင်းကျင်းပြီးတော့နေတယ်။ဒီလောကလုံးမှာလည်းပဲအဲဒီလိုပဲဗျာပါဒဒေါသတွေသိဆုံးမှုတွေသိပြမှုတွေကျင်းနေတာဆန်းတာတယ်လို့အဲဒါအောင်ကြီးမြတ်စွာဘုရားဥဒန်းကျူးတယ်အဲဒီဒေါသလည်းကျင်းကျင်းအောင်လို့အာထုတ်ဖို့ရအရေးကြီးတာပါပဲဒေါသဖြစ်နေလို့ကျင်းမသိအဲမချမ်းသာဘူးဒေါသဖြစ်ရင်ဖြစ်ကြတဲ့အဆင်းရတော့တာပဲဒေါသမဖြစ်ဘူးစိတ်ကြိုးစရာမရှိတော့စိတ်မဆိုးရဘူးဆိုရင်လည်းကောင်းတာပဲ။ သိစိုးရာ ရှိနေတောင်မှစိတ်မဆိုးဘူးသိခံနိုင်တယ်ဆိုရင်ကောင်းတာပဲသိခံနိုင်တာသိကောင်းတယ်အားကြောင့် အားလုံးသောယောဂီပုဂ္ဂိုလ်တွေစိတ်မဆိုးတဲ့အချင်းရှင်းရမယ်သိစိုးရာမရှိတဲ့အခါမှာစိတ်ဘယ်သူမှစိတ်မဆိုးဘူးပြောလို့ရှင်းလို့ပြောတဲ့စကားတွေသိုးသားလို့အမှန်ကောင်းတယ်အချင်းချင်းလည်းပဲတဦးနဲ့တဦးနဲ့ပြောရင်သူကျူသာသာနဲ့နဝင်ချိုးတဲ့စကားလေးတွေပြောလို့ကိုယ်လည်းချမ်းသာတယ်၊ဇေယပုဂ္ဂိုလ်လည်းချမ်းသာသိကောင်းတယ်လို့ အဲဒေါသဖြစ်တဲ့ခါကျတော့စဉ်းစားနေတဲ့ဒေါသဖြစ်လာရင်တော့အဲဒါပြောဆိုတွေဉာဏ်ပြောက်စိတ်လည်းမချမ်းသာတော့အဲဒေါသဖြစ်เสียရှိပေမဲ့လို့သူများကစိတ်ဆိုးအောင်စိတ်ဆိုးเสียအလုပ်လုပ်တယ်ဒီမခံနိုင်အောင်လုပ်တယ်ကိုမတော်မတရားပြုလုပ်တဲ့ပြောဆိုတဲ့ဆိုပေမဲ့လို့ကိုကသိခံနေတယ်အဲဒါလည်းချမ်းသာတာပဲသိခံနေလို့ရှိရင်အစတော့သိခံရတာဆိုနည်းနည်းတော့အောက်တက်တယ်လို့ရှိတယ်ဒါပေမဲ့လို့သိခံပြီးနေလိုက်ရင်တော်တော်ကြာတော့သူကချမ်းသာတယ်ကောင်းတယ် အဲ့ဒီအလေးချင်းလောက်ထားလို့ရှိရင်သူများအဖေဆိုးစရာတွေပြောမယ်ကွာစိတ်မဆိုးပဲနေတယ်။ဟုတ်မှန်သောရဏီယာကြတယ်အမှန်ကောင်းတယ်။လောကီလောကနဲ့အပြာပေဇံသူတော်ကအာမပြင်းမခြင်းစိတ်မဆိုးခြင်းဒီဒုက္ခချမ်းသာလာပါပဲ။သူဆိုးစရာအကြောင်းပေါ်စေကမှုစိတ်မဆိုးပဲနေလို့ရှိရင်ကောင်းတယ်။အဲတရားအားထုတ်ပြီးတော့စိတ်ဆိုးစရာတွေညာကြတွေ့ရတဲ့အခါရှုမှတ်ပြီးတော့စိတ်မဆိုးပဲနဲ့နေတာတော့ဒါပိုကောင်းတာပေါ့။ဒါတဲ့ကောင်းတာကတော့ အနာဂါမိမဲ့ဖို့ရောက်ပြီးတော့ဒေါသကျင်းနေတာဒါအကောင်းဆုံးနဲ့အဲဒီကြောင့်အားထုတ်ဖို့ပါပဲပါဏဂုတေသူသံယမောပါဏဂုတေသူတတ္တဝါတို့၌သံယမောမင်းကြီးစေသောဆောင်စည်းခြင်းသည်သူခေါ်ချမ်းသာလာပါပဲ။အဲတတ္တဝါတွေမင်းကြီးစေပဲနေခြင်းနဲ့ကောင်းတယ်။ဒုက္ခဝိရာဂတာလောကိကာမနာသမတေဇမော အာသမိမာနသာယောနေယောဧတံဝေပရမံတုကံနဂါထာမြတ်စွာဘုရားဝိဒံကြီးပရမသာတာဒီရဏသုတိယသာတာဒုက္ခဝိရာဂတာလောကေကာမနာပံဒိဋ္ဌမောဒုက္ခဝိရာဂတာလောကေလောကေလောက၌ဝိရာဂတာ တတ်မဲ့မှုရာဂခြင်းသည်ဖြစ်ပြီးဒုက္ခချမ်းသာလာပါပဲ၏ဒုက္ခဝိရာဂတာလောကီအဲတတ်မဲ့ပါရမှုတွေဖြစ်နေလို့ရှိရင်မချမ်းသာဘူးတဲ့မြင်ရတာတတ်မဲ့ကြားရတာတတ်မဲ့နာသာတိတိရတာတတ်မဲ့တတ်မဲ့မှုဖြစ်နေတာလောကအနေကတော့ကောင်းတယ်လို့ထင်တယ်တတ်မဲ့ဆရာသားရာကြီးတမင်တကာဆရာပြီးတော့တတ်မဲ့ပါရအောင်ပြောအောင်လုပ်နေကြတာပဲအဲတတ်မဲ့ပါရမှုတွေကျင်းတာကောင်းတယ် တရားထုတ်ရတာအဲ့ဒါပဲတာမေသာမှုတွေပြင်းအောင်အားထုတ်နေရတာမြင်နေကြတဲ့တာမေသာယာရင်းနဲ့စပြီးတာမေသာယာမှုကိုဖြစ်ဖို့ရအားထုတ်နေကြကာမနာသံပေကမောကာမနာကာမဂုဏောသံပေကမောလွန်မြောက်ခြင်းဒီကောချမ်းသာ၏ကာမအာယုန်ကိုလွန်မြောက်ကကောင်းတယ်လူချင်းဇာနေတဲ့ဇာတွေနဲ့ဘယ်လိုတွေ့လူချင်းနှစ်တမှုမရှိဘဲနဲ့ရှင်းနေရင်ကောင်းတယ်အခုဝိပဿနာချုပ်ပြီးတော့လူချင်းနေတဲ့ဇာတွေမလူချင်းနဲ့မတတ်မဲ့ဖ ೇನೆ အဲကျွတ်မှပြီးနေနေလို့ရှိရင်ဒါကောင်းတာပဲချမ်းသာတယ်မကျွတ်မမှလို့လိုချင်လာပြီးတတ်မယ်လာပြီးပါရလာပြီးဆိုလို့ရှိရင်တော့သူ့လိုလိုက်ပြီးတော့စဉ်းစားရကြံစည်ရအာထုရဒုက္ခတွေရောက်တယ်အကြီးကျယ်တဲ့ဒုက္ခတွေရောက်သွားတာလေအခုမြေုံညကြာုံညတွေကြပြီးတော့သုတမှုတာယာမှုတွေတာမဲ့မှုတွေမဖြစ်ဘူးဆိုရင်ဒါချမ်းသာတာပဲသိကောင်းတဲ့ဥစ္စာနာကောင်းတယ်အဲအကောင်းဆုံးကတော့ကာမဂုဏ်တွေလုံးဝလွန်မြောက်ပြီးတော့သွားတဲ့ အနာဂါမိမဲ့ဖို့တဲ့အဲ့ဒီကြောင့်အားထုတ်နေလားတော့အကောင်းဆုံးပဲအဲ့ဒီကြောင့်အားထုတ်အောင်အာသမိမာနတာယောဝိနယောဧတံဝေပရမသုသာအာသမိမာနတာအာသမိမံကိုယောဝိနယောခြင်းပဲဖြောင်းနိုင်တော့ပဲဖြောင်းနိုင်ခြင်းဒီပါပဲဖြောင်းနိုင်တော့တရားသူတရားများတရားတိရှိဧတံဤအာသမိမာနကိုပယ်နိုင်တော့တရားသူတရားများသည်ဝေစင်စေပရမသုသာအမြတ်ဆုံးချမ်းသာပါလေသည်အာသမိမာန ကိုယ်ပိုင်နဲ့ရင်းရင်းနှီးနှီးသိတယ်လို့ဆိုပါတယ်ငါတတ်တယ်ငါမြတ်တယ်ငါသိရဆိုပြီးတော့တကယ်ဟုတ်တဲ့အနေနဲ့တကယ်ဟုတ်တဲ့ဂုဏ်ကိုယူပြီးတော့မန်ထောင်သွားတာမန်တက်ကြွတယ်မဟုတ်တဲ့ဂုဏ်နဲ့မန်တက်ကြွတာကတော့သောသောပိုင်းကတွေပယ်ပြီးပါပြီဒါကတော့အဲ့ဒါကတော့ဘောဓဘာတိမဲ့ဖို့ဆိုရင်ပယ်ပြီးပါပြီအခုဟုတ်တဲ့ဂုံနဲ့ကိုကသီလရှိလို့ငါသီလပြည့်စုံတဲ့လူများတွေငါသီလသင်ကျဲတဲ့စသည်ဖြင့် တကယ်ဟုတ်တဲ့ကုံနဲ့မှန်တဲ့တာရှိတယ်။သူများတွေအာထုံနိုင်မှာအာထုံနိုင်တယ်။အဲသူများတွေမရှိမှနိုင်မှာရှိမှနိုင်တယ်စသည်ဖြင့်ဟုတ်တဲ့ကုံနဲ့ဘုံယူပြီးတော့မှန်တဲ့တာအဲဒါအာသမိမာနခေါ်တယ်ဒါသောတာပန်မှာလည်းဒီမာနရှိတာပဲသရဂါမှာလည်းရှိတာပဲအနာဂါလည်းရှိသေးတာပဲသူကသူမသိသေးဘူး။ယဟနာကြမှာသိနေတာဟာတမက်ကိုကြမှာသိနေအဲဒီအတ္တမိမာနကိုပယ်တဲ့အရဟတမက်ကိုတဲ့ အဲ့ဒါတော့အကောင်းဆုံးပဲတဲ့ချမ်းသာဆုံးပဲအဲ့ဒီကြောင့်အထုအောင်ပါညစွာပြဥဒန်းကျူးတယ်အမှန်ကောင်းပါလေအဲ့ဒီဥဒန်းကျူးပြီးတော့မုစလိန်နပတ္တဟာမုစလိန်နပတ္တဟာကနေပြီးတော့အာဇာရတနာအာဇာရတနာဆိုလင်းလုံးလင်းလုံးပဲအောက်ကိုကြွားတော်မူသည်လင်းလုံးပဲအောက် အဲ့ဒီမှာလည်း9ရက်မုသရိနာတတ္တဟာခုန9ရက်ပြီးတော့ရထပါတော့အဲဒီငါလည်းတော်ကုန်ပါသာသာရဏတတ္တဒင်းလုံးမအောင်မှာ9ရက်သတင်းသုံးပြီးအဲဒီမှာလည်းဝိမုဒိတုကခံစားပြီးတော့9ရက်ပဲဒီမှာဒီတွင်းတော့အကြောင်းဆုံးမရှိဘူးအဲဒီ9ရက်ပြည့်ရခါကျတော့နောက်ဆုံး9ရက်မြောက်တဲ့အခါ ခုနှစ်ခုနှစ်ဒီ49ရက်ရှိသွားပြီ49ရက်ဒီအဲ49ရက်ရှိပြီအရင်50မြောက်မနေ့အာရုံတက်တဲ့အချိန်မှာဥက္ကလဆိုတဲ့ဇဏဘုတ်ကနေပယ်ကနေပြီးတော့သပု္ပ္ပာနဲ့ဗန္လိကဆိုတဲ့ကုံတယ်နှစ်ယောက်အဲဒီကုံတယ်နှစ်ယောက်ကမြတ်စွာဘုရားကမုံဆုံးကဒါလေးရတော့သမာဓိနဲ့ဆိုင်လို့ဒါလေးရတော့ဒီဥမှပြန်တာဒါလေးအရေးကြီးတယ် အဲ့ဒါလိုပွဲပွဲများများစတယ်ပွားပွားပြပြတပုဒ္ဒဖာမိကတပုဒ္ဒဆိုတာကတပတ်သူတပတ်သားတို့မူဝဲတွေတော့ရှိပါတယ်နာမည်ပဲဒါပဲလို့နေနေမထူပါဘူးဒါတော့တပုဒ္ဒနဲ့ဗန္လိကညီကိုနှစ်ယောက်ဥက္ကလဆိုတဲ့ဘုရားဥက္ကလဆိုတဲ့ဘုရားအိန္ဒိယထဲမှာဘုရားတရားရဲ့အနောက်တောင်ပဲ ပင်လကမ်းကြီးအဲ့ဒီဥက္ကလဆိုတဲ့နယ်တဲ့ဟိုတုန်းကရှိပါတယ်အဲ့ဒီဥက္ကလဆိုတဲ့ပုဂ္ဂိုလ်ကသူကတော့မကြီးမအိန္ဒိယအလယ်ပိုင်းကြောက်ပြင်မဲ့ကြောက်သစ္စာသစ္စာတွေလို့ခေါ်ရတာပေါ့လေအဲ့ဒီဥက္ကလဆိုတဲ့ပုဂ္ဂိုလ်ကညီနောင်နှစ်ယောက်ညီနောင်နှစ်ယောက်ခေါင်းဆောင်ပြီးတော့တပည့်ပရိသတ်တွေနဲ့လှဲတွေနဲ့ပေါ့လက်ကုန်နေအဲ့ဒါမြတ်စွာဘုရားကိုမုံဆုံးကကြရတယ် 49ရက်ပြီးတော့သုဇာတာလူတဲ့နှုတ်ဆုံးဖုံးပေးတာ49ရက်49လောက်က49ရက်ကအာရဒပြေဝပြီနိုင်တယ်အာရဒကုန်ပြီတဲ့ဒီချိန်မှာဆုံးခတ်ခြင်းကြတော့တပုဒ္ဒဗန္ဓိကတော်ရဲ့သူမျိုးတော်ဝိဒနာကညွှန်ကြားတာနဲ့အဲတပုဒ္ဒဗန္ဓိကတော်သူတို့မှပါလာတဲ့ခီးဆောင်ဒိဋ္ဌာမုံများမြတ်စွာဘုရားကတ်တယ် မန်ထင်းစာမရုပိဏီကျင်းစာဆိုမန်ထင်းစာကြွက်ကျင်မုံကို၎င်းမရုပိဏီကျင်းစာပြားမုံစုံမုံကို၎င်းလို့သိစရာတွေကဒီလိုပြန်တာမန်ထကြွက်ကျင်မုံဘုပရိသတ်တော်ကြွက်ကျင်မုံပြီးတဲ့ပုဂ္ဂိုလ်ရှိမယ်မသိပါဘူးခွန်ကြီးတို့လည်းကြွက်ကျင်မုံဆိုတာဘယ်ဟာခေါ်မှမသိဘူးကြွက်ကျင်မုံကြွက်တော်သိတယ်ပြည့်တော်လည်းသိတယ်ဒါမုံကကြွက်ကျင်မုံဆိုကြွက်ကျစ်စာနဲ့ကြွက်တွေကြွက်သွင်းကကြွက်ကျစ်စာနဲ့တူတယ်မဟုတ် ဒီလိုဆိုလိုသလားမပြောရပါဘူးရှင်းရဘယ်တော့မှဖြစ်လာတယ်မြင်မပြီးအခုတော့ကြွက်ကျင်မုံလို့ခေါ်တာမရှိဘူးကြွက်ကျင်မုံလို့ဆိုအဲဒီကြွက်ကျင်မုံကတချို့ကအဲအချိုးနဲ့ကြားနဲ့ရောပြီးတော့ထားတဲ့မုံလုံးဆိုပြီးတော့တချို့ကပါလာပြန်လာတယ်အဲ့ဒါတော့မမှန်ဘူးသူကဒီလိုမျိုးသက္ကတာကသက္ကတာကဖွင့်လာတာက အဘဒသတ္တုဆိုပြီးဖွင့်လာတယ်အဘဒသတ္တုတဲ့မဖွင့်မရှိရတဲ့သတ္တုမုံမှုပဲအဲဒီသဘာတို့ဂျုံတို့အဲဒီသံခုနှစ်မျိုးအဲသဘာခုနှစ်မျိုးကဖြစ်တဲ့သံခုနှစ်မျိုးအဲ့ဒါတွေကိုလှော်ထားတဲ့သံကိုထောင်းထုပြီးတော့အမှုန်လေးတွေလုပ်တာအကြီးသွားတဲ့သံမသိုးမပုတ်နိုင်တဲ့ခါရပေါ်ပြီးဆောင်ဝင်ခြေတုံးကသမာဓိမှာ ဟိုသမင်းကြောက်တွေပါလေထောင်းပြီးတော့ခမျက်တွေပါလေနဲ့ရော့ပြီးလောက်ထားတဲ့ဟာအနုစုပ်လို့ခေါ်တယ်အထက်ရမှာသုံးတယ်အဲဟိုတင်းတွေလည်းပါတယ်ဆမ်းဟိုတင်းပဲမှုန်တွေလည်းပါတယ်ပဲမှုန်တွေလည်းသမင်းကြောက်တွေပါတယ်အဲဒါတွေထောင်းပြီးတော့ခုတော့ပဲမှုန်တွေလည်းလောက်တတ်တယ်ဆိုရင်အနုစုပ်မှုန်တယ်အဲဒါဥစ္စာမျိုးလို့တချို့ကအလုံးလို့ဘာသာပြန်အလုံးလို့ဘုသူစားတော့ထောင်းထုတ်ပြီးတော့ထားတယ်အမှုန့်ပဲအဲတော့မန္ထဆိုတာ ဒီကကြွက်ကြွက်ဆိုတာသရထာဖွင့်ပြတဲ့အတိုင်းဆိုလို့ရှိရင်တော့သံတော်မုံမပြန်တိုက်တယ်သံတော်မုံပဲသံခုနှစ်မျိုးလှော်ပြီးတော့ထောင်းတာတဲ့အမုံအဲ့ဒီအမုံကိုနောက်ကြားတို့ဘာလို့လဲဖြော်ပြီးရေဖြော်ပြီးတော့တောက်ရတယ်အမိရမှာထုံးစံရှိတယ်လို့အဲ့ဒါမန်သသံတော်မုံသံတော်မုံမုံကိုလည်းပဲမြတ်စွာဘုရားလူရဲတယ်ဘုရုပိဏိကကတော့မသူကအချို့ကိုပိဏိကကတော့ အဲအလုံးအစုပ်မုံလုံးမုံစုပ်ဆိုတော့မုံလုံးမုံစုပ်ဆိုတာမုံကြိုလုံးသူကတော့ကြိုက်ပါရဲ့မုံကြိုလုံးနဲ့သူကတော့ကြားတွေပါတယ်နဲ့ကြားတွေပြင်းရက်တွေတကားတွေနဲ့ပြောတာတဲ့မုံမုံလုံးပေါ်တယ်အဲဒီမုံလုံးတွေလည်းညစွာပြသူတယ်အဲခုနပြောတဲ့သံတော်မှုမုံမှုကလည်းပဲကြားတို့သောဘတနဲ့ရောပြီးတော့ ျော်ပြီးတော့သုံးဆောင်ရတာပဲအဲဒီသက္ကရာဒီမှာဖွင့်ထားပါတယ်အဲဒီတော့မန္ထခေါ်တဲ့သံတော်မုံနဲ့မဓုပိဏိကခေါ်တဲ့မိုးကြွခြင်းမိုးသပုဒ္ဒနဲ့ဗန္လိကလည်းမြောက်ကတူရတဲ့သူရမြတ်စွာဘုရားအဲဒီမှာသဘိမရှိတော့ဘဒုမယနာမကြီးလေးပါသဘိကြောက်သဘိတစ်လုံးစီတူရတဲ့အဲဒီကြောက်သဘိလေးလုံးမြတ်စွာဘုရားလူသားနဲ့ဒိဋ္ဌာနဲ့ထပ်လိုက်တော့သဘိတစ်လုံးနဲ့ဖြစ်သွားတယ်တဲ့နှခမ်းကြီးလေးခုခေါ်တဲ့ အဲဒီသဘိနဲ့ဒုက္ခနဲ့ဆိုတဲ့အကြောင်းကပါဠိတော်တရားပါပါတယ်။ညဇောပြဖုံးဝေးတော်မူတဲ့ဖုံးဝေးပြီးတဲ့ခါကာလကြတော့သဗုဒ္ဓဗန္ဓိကတော်ကညဇောပြတရဏဂုံဆောက်ကြည့်ရတယ်။အဲတတိတော်တို့ဟာညဇောပြကို၎င်းတရားတော်ကို၎င်းတရဏကိုယ်ကိုရာဝိသေသမသီပါသီကပါကောင်းဤဒီတေမယ သောကျွန်ုပ်တို့သည်ဘဂဝန္တင်စာမြတ်စွာဘုရားကိုလောဓမင်းဇာတရားတော်ကိုလောသရဏကိုဝေယဝေဒသာမသိကြကြပါကုန်၏မြတ်စွာဘုရားနဲ့တရားတော်သိတတ်ပါတယ်တဲ့သရဏဂုံထောက်တည်ကြတယ်အဲဒါသွေးဝါသိတာသရဏဂုံခေါ်တယ်သံဃာမရှိသေးတဲ့ဟာကိုမြတ်စွာဘုရားတပါးပဲရှိသေးတယ်တရားကတော့ရှိတယ်တရားနဲ့တရားကိုသိကြတယ်သံဃာမရှိသေးတော့သံဃာသိကြတာမပါဘူး ဗုဒ္ဓံတရဏံကိစ္စမိဓမ္မံတရဏံကိစ္စမိနှစ်ခုတည်းပဲသံဃံတရဏံကိစ္စမိမပါဘူးသံဃာမရှိသေးတယ်ဒေဝစီကတရဏဂုံတည်ရဲ့အဲပါဠိတော်ကဒီလောက်ပဲပါတယ်သက္ကရာကတော့အဲဒီလိုတရဏဂုံဆောက်တည်ပြီးတော့တတိတော်တို့ပူဇော်ရအောင်လို့ပါအဲရောက်ရရောက်ရရသွားရသွားရရမှာဘာပူဇော်ရပါမလဲဘာယုတိပြုရပါမလဲတဲ့ပူဇော်ရအောင်ယုတိပြုညွှန်ကြားတော်မူပါလို့ဆိုမြတ်စွာဘုရားကောင်းကိုလက်နဲ့တတ်လိုက်တဲ့အခါမှာ အဲဒီလက်ထက်ဆပင်းတွေပါလာတယ်လို့ဆိုတယ်အဲဒီဆပင်းတွေကိုကိုယ်ွယ်ကိုပူဇော်ပေးလိုက်တယ်အဲဒီဆပင်းတွေကိုတပုဒ္ဒါပါဠိကတွေကယူသွားပြီးပူဇော်ကြသူတို့ရမှပူဇော်ကြအဲဥက္ကလဇဏဘုံမှာပူဇော်ရတယ်အဲဒါအဲဒီဥက္ကလကိုအခုဒီရကုံဆိုတာကအဲဒီကသံတော်ဓာတ်တွေကိုယ်ွယ်ထားတယ်ဆိုတာကိုတပုဒ္ဒါပါဠိကတွေကဒီကနေပြီးတော့ရံကုန်က ဥက္ကလာသနဘုဆိုတာလည်းဒီကဆိုပြီးမှဗမာပြည်ရဒီလိုပဲအယူဆကြည့်ရတယ်ခေါ်ကြပြောကြရေးကြစားကြဒီကနေပြီးတော့လဲနဲ့သင်္ကြီးရကိုသွားဖို့တော့လွယ်ဘူးတော့မရဘူးစဉ်းစားကြည့်ရတော့မရဘူးဟုတ်မယ်မသိဘူးကွာကြားထဲမှာ၆နှစ်မြစ်ပြီးအများကြီးစားနေလက်တွေသွားဖို့တော်တော်မလို့ဆေးတွေမှလည်းဗမာပြည်ကဘယ်လောက်ဝေးဝေးလာလာလဲဒီသွားပြီးကွန်ပျူတာကြောင့်ပဲအဲလုံးမယ်လုံးမယ်ထင်ပါဘူးဟုတ်ပုံတော့မရဘူးဝေးကြီးပဲဟိုမှာ ရထိုင်တိုင်းနေပါလေဟိုရုံးမတောင်ကြီးတွေလည်းအများကြီးကျော်သွားရဟိုပဲတော့ပုံဝေးတယ်သူကအဲဒီကလကတာတွေမကသေးဘူးကလကတာဟိုအနောက်ဆက်ဘုရားဗျာသာဝေးကြည့်ပါပဲအမနာဝေးပါဒီကနေပြီးမိုင်မောဘယ်လောက်ရှိမလဲဆိုရင်မိုင်မောတစ်ထောင်တော့ကျော်လိမ့်မယ်ဝေးကြည့်တယ်ဆိုဝေးပါတယ်လို့အဲ့တော့ဒီကတော့ဟုတ်ကုန်မရပါဘူးအိန္ဒိယထဲမှာဥက္ကလသနဘုရားရှိပါတယ်အဲ့ဒါဘုရားဗျာနဲ့အလွန်မဝေးဘူးအဲမိုင် 200 300လောက်ဝင်းမယ်ထင်တယ်၄500လောက်ဝင်းမလားတော့ပြောတာဥသာမြေပုံတရားတိုင်းကြီးဒါမှတရားပြည့်မယ်အဲ့ဒီကမှဥက္ကလကဏ္ဍဘုရှိတယ်တဲ့အဲ့ဒီဥက္ကလကဏ္ဍဘုကသွားကြတယ်တဲ့မော်လမြင်ကတမောဆရာဥစ္စေကပါလာကတော့အဲ့ဒီကဏ္ဍဘုကတူတွေပါပဲတဲ့အဲ့ဒီလူတွေကသူဆန္ဒရကြပြီအဲ့ဒီကလူတွေကဗမာပြည်လာနေကြတယ်တဲ့သူကပြောတယ်သူကဟုတ်လို့ဆရာကြီးဟုတ်တော့ဆိုတော့ အိန္ဒိယလူတွေဗမာပြည်သားနာအများကြီးပဲလို့ဘလူကျွန်းတို့ဘာလို့လာနေတာလဲအဲဒီကလူတွေကလည်းမွန်ဖြစ်လာတယ်လို့ဆိုတာပဲသူကထောက်ထားတယ်ဘုံတော့တော့နေဘူးဒီကကလေးချော်တဲ့သင်းတွေပါလေသူရတာလေမွန်သင်းတွေအဲ့ဒါတွေကဟိုကမွန်သင်းတွေထဲမှာအိန္ဒိယကထုပ်ပတ်တီတွေပါလာတယ်သူတို့အကြောင်းမသိလို့ပြေးလာတဲ့အကြောင်းကလေးချော်တာတွေပါလာတယ်အဲ့ဒါကြောင့်အဲဒီကလူတွေရန်ကုန် ရောက်လာတယ်တဲ့ဒီမှာလည်းပဲသူတို့ဟိုကဥက္ကလဆိုတဲ့ပုဂ္ဂိုလ်လာနေတယ်ဒီမှာလည်းသူတို့ဥက္ကလဆိုတဲ့နာမည်နဲ့ခေါ်ပြီးတော့နေလို့ဥက္ကလဆိုတဲ့ပုဂ္ဂိုလ်ကဘုရားဗန္ဓိကတို့ကိုယ်ွယ်တဲ့ဆန္ဒဓာတ်တွေကျွေးကုန်မှာသာဗနာထားတယ်လို့သူကဒီလိုဆိုရယ်သူဆောင်ယုတ်တိရှိပါရဲ့သူကဒီနေ့ကောင်းတယ်အဲ့ဒါနောက်ဆုံးတတ်တာဟာပဲအဲ့ဒီဆရာဖြစ်ဖို့ပြီးတော့နည်းနည်းဘာသာနဲ့ပြီးတော့မရောက်ဘူးငါကြီးကမင်းနိုင်ပြီးတော့မှာ ပါရန်ဒီရောက်မသွားနိုင်တော့ဘူးမြတ်စွာဘုရားတရားဟောဝယ်တော့မစဉ်းစားဘူးစဉ်းစားတော့မလို့ရောက်တာကြီးလို့မသွားနိုင်တော့ဘူးသင်္ကကုန်းသွားတယ်အဲဒီနောက်ဆုံးတတ္တဟအသာရအာနောဒပေးတော်မူကိုဒါကြည့်ကြည့်ရဝင်မှာဒီလိုမှသာမာတိမှာသွတ်ထိပ်တဲ့ကဘာမှလည်းပဲမာကြီးအနေနဲ့ကဘာမှလည်းပဲဒီရှင်ဆုံးဘုရားအနာလေးနဲ့ပြည့်တယ်ဆရာပါပဲဟိုသမောဘဝနေကြည့်လိုက်ရင်ကိုဒီဆရာကြီးအနာကြီးမျိုးဆရာကောင်းတာလို့ဆိုရင်လည်းအဲဒါဝင်းပြီးတော့ရှင်တုံးကျူသေးကြီးတော့ အမှန်တရားညွှန်ကြအောင်အဘာကလည်းပဲအထူးကြီးမှပြထားတယ်တရားပဲတပတ်တကြီးတယ်တွေကလည်းဒီလိုဘုရားဆိုတာသူတို့ရဲ့ဘာသာတရားရမဟုတ်တော့လည်းပဲဒီမှာကြည့်ပြီးစိတ်ကြည်မှုဖြစ်ရင်လားကုသိုလ်တော့ဖြစ်ပါတယ်ယူသေးလေးစားတဲ့စိတ်ရှိရင်ကုသိုလ်တော့ဖြစ်ပါတယ်အမှန်လေးစားတဲ့ဒီရောကြီးတဲ့မှာလေတဗုဒ္ဓဗန္ဒီကပုဂ္ဂလဇနဘုကနောက်တော့ဒီဗမာပြည်ကိုရောက်ပြီးတော့လာကြတဲ့ဒီမှာနေကြတဲ့တပတုဗန္ဒီက တဗုဒ္ဓဗန္ဓိကတို့ကဒီသံတော်ရတွေယူလာတဲ့ဒီသံတော်ရတွေဒီုံစီရီတော်မှာသာပနာပြီးထားတယ်အဲဒီသံတော်ရတွေကြီးရဖြစ်တဲ့ဒီုံစီရီတော်အားအယုဒေကျူတဲ့သိကိုတယ်ဆိုတော့ဒီကမြတ်စွာဘုရားသံတော်ရဘေးကိုတဗုဒ္ဓဗန္ဓိကတို့ကသံတော်ရတွေယူစီယူလာဖို့တောင်းလာဖို့ဒီမှာသာပနာထားဖို့သံတော်ရတွေကြီးကြည့်တဲ့ရှိရဲ့လို့အာရုံပြုပြီးတော့ဒီလိုလေးလေးနက်နက်သိကိုရလို့ရှိရင်ကိုကောင်းတာပေါ့လေလား နာကောင်းပါလေနာလေးလေးနဲ့ပြေဒါလည်းပဲရှိတဲ့ပုဂ္ဂိုလ်လည်းတော်တော်ရှားပါလိမ့်မယ်ရှိရန်လည်းပဲခုနကဓမ္မကြီးကနေပြီးဟိုသွားဖို့ဆိုတော့ကဘာမြေပုံအကြောင်းသိနေတဲ့ပုဂ္ဂိုလ်စဉ်းစားဖို့တော်ခဲ့တယ်ဆိုမသိတဲ့ပုဂ္ဂိုလ်တော့လောလောပဲဓမ္မကြီးသွားတယ်သူပြီးရောက်တယ်သူကတော့သူကကဘာမြေပုံမသိရဘူးကဘာမြေပုံသိတော့သွားဖို့လာဖို့တော်ခဲ့တယ်မလွယ်ဘူးသူကအဲဒီသမ္မောဥစ္စာပါဠိကပြောတဲ့အတိုင်းယုတ်တိရှိပါတယ်ဟောတော့ကြရတယ်ပြီးပါတယ်အဲဒါကြောင့်အဲဒီ ပတ္တမတတ္တဟာခုနှစ်ယောက်တတ္တဟာမြတ်စွာဘုရားစံနေတော်မူကိုခန္ဓာဓာဖေးကိုအဲခန္ဓာဓာဒီသာဗနာတဲ့ဒီကုစီရည်ကြီးအရှိပေါ်တယ်အဲကိုယ်ပိုင်ကြည့်ဒီကုပ္ပဇောရပတ္တမပတ္တဟာခေါ်တော်လင်းလုံးပင်အောက်၌ခုနှစ်ပတ်လုံး င်းသုံးနေတော်မူပြီးသောအခါကပုဒ္ဒဗန္လိကမိနောင်တို့အားသံတော်ဓာများကိုပေတနာတော်မူ၍ကိုသံတော်ဓာတို့၏ဤရာဖြစ်သောသေကုံစေရီတော်ကိုအာယုံပြုလျက် အတ္တမတတ္တဟကဝိမု ക്തി ဒုက္ခခောအရဟတဘူချမ်းသာကိုခံစားတော်မူခဲ့သောမြတ်စွာဘုရားကိုသတိတော်တို့သည်ဒုတိယဉာဏ်တော်လက်အုံမိုး၍ဖြစ်ခိုးပါကုန်၏မြတ်စွာဘုရား အဲဒီသာဓမတတ္ထာပြီးတော့အဲဒီကနေပြီးတော့ဇာပါလညောင်မြောက်ပြန်ကြွအဲဒီမှာတရားဟောဖို့ဆင်းရဲအဲဒီဇောကြီးတွေတရားဟောမြတ်စွာဘုရားကြွသမဇ္ဇာတရားဟောအနာတ္တလက္ခဏာတို့ဟောဒီစိတ်ငါးဥရဟနာရှိတာတယ်နောက်တဲ့မှာဆက်ဟောတော့အဲဒီကပြီးတော့အဲဒီမှာပဲဗာရဏဒီဣတိပဏမိဂရဝံတော်မှာပဲပထမဝါကတော်မူကုန်ဝါကရှင်ခါကလာရသမှုရှိတဲ့ အသေးသားတွေတဲ့50နဲ့5ဦးရဟန္တာဖြစ်ကြတဲ့အကုန်လုံးဒီစိတ်နာုံနဲ့ပေါင်း60ပေါ့မြတ်စွာဘုရားနဲ့လည်းပါ60နဲ့လည်းပါပထဝပထမဝါမှာရဟန္တာဖြစ်တော်မူရပြီအဲဒီအကြောင်းတွေကနောက်သတင်းကြံမှာဆက်ပြီးတော့ဟောရဒီကနေ့တော့ဒီတော့နဲ့ဒီကနေ့ကောင်းစဉ်လေးဆိုပြီးတော့ဒီကသိညာအောင်လည်း ပဗာတိရာဝေမတာဝေသဝါစီတုจิตတံသူနေကိုယ်ဥစကာကောပါနာဝေသာစေကအာသာသာနာယိသဝါစီညာ ဝိသတိထိုမှနဝေဝါနစေနှင့်သုံးကလေးရာသာဝမှာသုံးဝါဝေလူဤအဲ၄၅ခုမြောက်ဝါဝေလူဝသာမဝါသတိအောက်မှာ၁၀လေးပါပါတယ် အဲဒီဝါစဉ်ကတော့ဒီဟာနဲ့နားလည်ပါတယ်ဘုန်းကြီးမပြောတော့နားလည်တော့ပါဘူးတော့ပြောတော့ပုံပြီးနားလည်မှာပေါ့ပထမဝါမိဂရာသုံးဝါရာရိုးတဲ့ဒါကနောက်ဆက်ဟောရမှာပထမဝါမှာမိဂရာဝမှာဝကတော်မူသည်အဲဒီကနောက်သုံးဝါရာကျုံမြို့မှာဝေလူဝံကျောင်းမှာဝကတော်မူသည်စသည်ဖြင့်ဒါတွေကနောက်တရင်ကြမှာဆက်ဟောရမယ်နောက်တရင်ဆိုတော့ဘုရားလာကြည့်လာကြည့်မှာဟောတော့ဝါကောင်လာကြည့်ကြမှာဟောရမယ် အဲဒီစာရုပ်ကလေးတွေမကြောက်ကြည့်ကြနဲ့နောက်တစ်ခါလာလို့ရှိရင်စာရုပ်ကလေးယူလိုက်ကြ။ကြောက်လို့ရှိရင်တော့ကြာ။ညကောင်းတာလေ။သိကြတော့နည်းနည်းတော့ရှိပါရဲ့လားမကြောက်တာကောင်းတယ်။မကြောက်တာကောင်းတယ်နောက်အစစ်စစ်ပုံပုံလေးသိရအောင်။အဲဒီနေ့တော့တရားသိညာလေးလေးနိုင်လည်းပြီးသွားတယ်။ဒီမှာမရှိပါဘူးနော်ဟိုတင်းတက်ရွေးချပြီးတာ။ဟင် ဒီနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်စသဖြင့်သော ပေါင်းမှုပေါင်း၏အဖို့ပါကကိုအမိဖတို့အားမြတ်ပေးဝေပါကုန်၏သွေမျိုးတို့အားမြတ်ပေးဝေပါကုန်၏ဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအားမြတ်ပေးဝေပါကုန်၏ လုံးစုံသောအတ္တဝါပေါင်းတို့အားမြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြခံလာကြပါစေမြတ်